ဒီနေ့သာသနာတော်တက်ကလေး2559ခုနှစ်ကောဇာတက်ကလေး1389ခုနှစ်ပထမဝါစုလာဇန်၄ရက်ခရစ်နှစ်2015ခုဇွန်လ19ရက်တောက်ကြနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီလဝါစပရင်မြို့မင်္ဂလာရမကျောင်းတိုက်မင်္ဂလာရမဆရာတော်ဝိရမသာမိနှင့် ရေပြည်တင်းကြီးတို့မှဦးစီးကျင်းပတော်ရှင်မင်းဝန်ဆရာတော်ဤအချိန်ပြည့်မဟာစီတိပဋ္ဌာန်ဆယ်ရက်တရားစခန်းပွဲမှာဘုန်းကြီးဒီနေ့ဓမ္မဒါနတရားအလူပေးလူမှာကတော့သောတာပန်သောတာပန်ဤဂုံအင်္ဂါ၄ပါးဆိုတဲ့တရားကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားအလူပေးလူမှာဖြစ်ပါတယ် မနေ့ကဘုန်းကြီးတို့ယောဂီများကို သောတာပန်ဖြစ်ခြင်းဤအကြောင်းအင်္ဂါ၄ပါးဒါသောတာပန်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီအင်္ဂါ၄ပါးပြည့်စုံဖို့လိုတယ်ဆိုတာဒါလေးကိုသဘောပေါက်ထားဖို့နံပါတ်1ပြည့်စုံရမယ့်အင်္ဂါကသူတော်ကောင်းကိုမှီဝဲစိတ်ကြရမယ်နံပါတ်1 သူတော်ကောင်းဆိုတာဘုန်းကြီးမနေ့ကပြောခဲ့ပြီကောင်းတဲ့ကြံကိုကြံတဲ့ပုဂ္ဂိုလ်ကောင်းတဲ့ပြောကိုပြောတဲ့ပုဂ္ဂိုလ်ကောင်းတဲ့ပြုမှုကိုပြုမှုတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာသူတော်ကောင်းတယ်ဒီလားအကျင့်တမာရီအကျင့်ပညာအကျင့်တွေကိုရိုးရိုးသေးသေးမိမိတန်တတည်အောင်ကျင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းတယ်အဲ့ဒီသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ကိုမိဝဲစိကပ်ပါ ဒီလိုမြင်ဝဲစိတ်ကလို့ရှိရင်သူတော်ကောင်းရဲ့သူတော်ကောင်းများရဲ့ဟောကြားတဲ့အဆုံးအမဩဝါဒတွေတိုင်းနာယူပြီးတော့ရိုးရိုးသေးသေးနဲ့စွတ်စွတ်ဆိုင်ဆိုင်မှတ်မှတ်သားသားနာယူခြင်းအပြင်ပဲပဲအဲ့ဒီတရားတော်လာတိုင်းလိုက်လာခြင်းသုံးသွားခြင်းအပြင်သောတာပန်ဖြစ်နိုင်တယ်ဒါကြောင့်နံပါတ်1ကတက္ကမတဝနံ သူတော်ကောင်းတရားကိုရိုးရိုးသေးသေးမှတ်မှတ်သားသားလာကြပါနံပါတ်1နံပါတ်3ကယောနိသောမနတိကာရယောနိသောမနတိကာရောတင့်လျော်သောအားဖြင့်နှလုံးသွင်းဆင်ခြင်ပါသူအားဖြင့်နှလုံးသွင်းမှန်ကန်ဖို့ပါနှလုံးသွင်းမှန်မှန်လည်းပဲအတိမှန်ပဲအတိမှန်မှအကျင့်မှန်ပဲအကျင့်မှန်မှလည်းပဲမိမိတို့သောတာပန်ဖြစ်နိုင်ပါ ဒါကြောင့်နံပါတ်3ယောနိသောမနတိကာရောနံပါတ်4ကဓမ္မနုဓမ္မပฏิပတ်တိလောကုတ္တရာတရားကိုပါအားလျော်တဲ့တတိပဋ္ဌာန်ဆိုတဲ့မိခင်အကျင့်မြတ်တရားတွေယောဂီပုဂ္ဂိုလ်ဟာရိုးရိုးတည်တည်နဲ့ကျင့်ကြံပွားများအားထုတ်သွားလို့ရှိရင်ဒီကုဘုန်းကြီးတို့ယောဂီများရှုမဲ့နေတဲ့အတိုင်းပေါ့၆ဓာရက ပေါ်သမ ्या အာယုန်တွေကိုမပြတ်ရှုမှတ်အထုတ်နေတဲ့အခါအဲဒီလိုရှုမှတ်တိုင်းရှုမှတ်တိုင်းဟာမပြတ်ဖြစ်ပြနေတဲ့ယုံနာအစဉ်ကိုပဲတွေ့နေရမှာဖြစ်ပါဘာကိုပဲရှုရှု၆တော်သားကပေါ်သမ ्या အာယုန်တွေရှုတိုင်းရှုတိုင်းဟာအလုံးဟာဖြစ်ကြည့်ပြည့်ချင်နေဖြစ်လိုက်ပြက်လိုက်နေအစဉ်မပြတ်ဖြစ်ပြနေတာတွေကြီးတွေတွေ့ရတယ် အဲဒီလိုဆင်းတဲ့ပြီးတော့ယူပွားအထုတ်သွားလို့ဝိပဿနာဉာဏ်အားတွေပြည့်စုံတဲ့ခါကလာကြတော့နောက်ဆုံးယုံနာနှစ်ပါးတို့ရဲ့ခြုံငင်းရာသဘောလေးကိုချုပ်ကနေကြာရောက်သွားတယ်။အဲဒါဘုန်းကြီးတို့နိဗ္ဗာန်ကိုခေါ်နိဗ္ဗာန်ကိုခေါ်တဲ့និရောဓမျက်မှောက်ပြုသွားတာနိရောဓသစ္စာ။အဲဒီနိဗ္ဗာန်ကိုမျက်မှောက်ပြုလိုက်တာနဲ့တပြိုင်နက်တည်း သစ္စာ၃ပါးကိုသိခြင်းကိစ္စပြီးသွားတယ်ဒုက္ခသစ္စာသမုဒယသစ္စာမေဃသစ္စာဒီသစ္စာ၃ပါးသိခြင်းကိစ္စပြီးသွားအဲဒီလိုအရိယမဉာဏ်နဲ့ဒီဒုက္ခသမုဒယនិရောဓမေဃဆိုတဲ့အမှန်တရားကိုသိနိဗ္ဗာန်မျက်မှောက်ပြုသွားပြီဆိုရင်ဒီပုဂ္ဂိုလ်ဟာသောတာပန်ဖြစ်သွားတာ ဒီတော့သောတာပန်ဖြစ်ပြီဆိုရင်ဒီသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာအဲလိုယုတ်တရားနံတရားတွေရဲ့ချုပ်ပြောက်သွားတဲ့သဘောတွေကိုသက်ဝင်သွားတဲ့ခါမိမိဟာတကယ်ရိယာမဉ္ဇဏ်နဲ့သောတာပတ္တိမဉ္ဇဏ်ပူညာဆက်ရောက်သောတာပန်ဖြစ်ပြီလို့ကိုကိုကိုဒီလိုဆုံးဖြတ်မယ်ဆိုရင်သို့မဟုတ်မိမိရဲ့ဆရာသမားကပဲဖြစ်ဖြစ်ဆုံးဖြတ်ပေးလိုက်မယ်ဆိုရင် အဲ့ဒီမှာဒီသောတာပန်စစ်မစစ်ဟာမှတ်ကြောက်တင်မှုလိုအပ်ပါလေလောကမှာရွှေဆိုတာရှိပါတယ်အဲ့ဒီရွှေဟာစစ်မစစ်ပါတင်ရတာလေမှတ်ကြောက်တင်ကြည့်မှအမှန်သိတယ်ရွှေစင်မှမစင်မှန်သိရဒါကိုလည်းပဲသောတာပန်စစ်မစစ်ဆိုတာကဒီအတိုင်းပြောပြရုံနဲ့ဒီချုပ်သွားတယ်ပြတ်သွားတယ်လစ်သွားတယ်ဆိုရုံလေးနဲ့ဒါမက်ဆက်သွားတာမဟုတ်ဘူး မဲဆိုင်တယ်ဆိုတာကဥဒိစ္စဆောင်လေးပဲဒီလိုလစ်သွားတာရှိတယ်။ဌိနမိတ်ကြောင့်လည်းလစ်သွားတာရှိတယ်။ပေတိကြောင့်လည်းလစ်သွားတာရှိတယ်။လစ်သွားတာတွေကအများကြီး။အဲဒီလစ်သွားတိုင်းကကိုကမဲဆိုင်တယ်ဆိုရင်တော့ယူဆတွေမှားကုန်မှာပေါ့။အဲဒါကြောင့်မို့သောတာပန်တရားမှာပြည့်စုံရမယ်ဂုံအင်္ဂါ၄ပါးရှိတယ်။ဂုံအင်္ဂါဘယ်နှပါးလဲ။၄ပါး။အဲဒါမှတ်ကြောက်ပဲ။ ဒါနဲ့မှကြောက်တင်ကြည့်ရလိမ့်မယ်ဘုန်းကြီးတို့ဒါနဲ့စပြီးတော့မာစီတနာရိတ်တာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့အနိနာမှာဘုန်းကြီးဦးကြီးဝင်ငယ်ပြုစုပြီးတော့ဥပဒကဆရာတော်ဘုရားကြီးကြွားရောက်ကဓမ္မဒေသစာခရီးစဉ်တွေကိုနောက်ပါလိုက်ရတဲ့ပစ္ဆာသမဏအဖြစ်နဲ့နေတဲ့အခါကာရဘာမှာ အမျိုးသားတက္ကတာယကာယိတရားအသက်60ကျော်လောက်တက္ကယိတရားမာဇီဆရာတော်ဘုရားကြီးကိုဖူးတွေ့ခြင်းလိုပါဆိုပြီးတော့ခွင့်တောင်းပါဆရာတော်ဘုရားကြီးရဲ့ဇာညောင်းတော်မှာဆရာတော်ဘုရားကြီးကအပေါ်တတ်မှနေပါတယ်ဆရာတော်ဘုရားကြီးစီကိုဝင်ရင်တို့ဝင်ထွက်ခြင်းတို့ထွက်နေကြရင်ဆရာတော်ဘုရားကြီးရဲ့နေ့စဉ်ဆောင်ရွက်မှုကိစ္စတွေ ပျက်စီးမှဆိုးတဲ့အတွက်ဘုန်းကြီးတို့အောက်ထပ်ကနေပြီးတော့ဆရာတော်ဘုရားကြီးစီကိုသွားလို့တဲ့ပုဂ္ဂိုလ်များကိုအောက်ထပ်ကပုဂ္ဂိုလ်ရဲ့ခွင့်ပြုချက်နဲ့ခွင့်တောင်းပြီးမှဝင်ရပါအဲ့ဒီအချိန်မှာဘုန်းကြီးစောင့်နေတာဖြစ်တဲ့အတွက်ဒကာကြီးကဆရာတော်ဘုရားကြီးကိုဖူးတွေ့လိုပါလေဆိုတော့ဘုန်းကြီးကိုယ်တိုင်ပဲလိုက်ပို့ပေးပါလေအဲ့ဒီမှာဆရာတော်ဘုရားကြီးကတိုက်ရိုက်နေ ကိုကက်လို့ကွန်ပျူတာလေးမရှိဘူးတိုက်လိုက်ပဲရှိဆရာတော်ဘုရားကြီးကကြမ်းပြုတဲ့ကံမှာအဲ့ဒီတိုက်ရိုက်ပြီးတော့တိုက်ရိုက်ဒီတိုက်လိုက်ရိုက်ပြီးတော့ကြမ်းပြုတယ်အဲ့လိုကျမ်းစာရေးနေတဲ့အချိန်မှာဒကာကြီးရောက်လာတယ်ဒကာကြီးမချတယ်ဆရာတော်ဘုရားကြီးကသူရေးတဲ့စာတွေကိုပြီးစီအောင်အဲ့ဒီမှာရေးပါလေရေးပြီးတော့မှအဲ့ဒီဒကာကြီးပဲလှည့်ပြီးတော့ ဘာကိစ္စလဲဆရာတို့ပြရမေးပါအဲ့ဒီတခါကြီးကလျှောက်ထားเสียရရှိလို့ပါတဲ့ဒီလိုဆိုရင်လည်းလျှောက်တာပေါ့ဆိုတော့ဆရာတို့ပြာကြီးခွင့်ပြုချက်နဲ့ဒီတခါကြီးကသူဗေဌာနမှာတရားအထုတ်နေပါလေဟိုရိတ်တာဌာနတစ်ခုပေါ့အဲ့ဒီရိတ်တာဌာနတစ်ခုမှာသူတရားအထုတ်နေတဲ့အခါမှာ သူ့ရဲ့ဆရာကမ္မထဆရာဖြစ်တဲ့ပုဂ္ဂိုလ်ကိုယ်တိုင်ကမင်းသောတာပန်ဖြစ်ပြီမင်းတရားရကဲမင်းတရားပြရတဲ့အနေနဲ့ငါ့ကိုလည်းမျှဝေပါအောင်ဆိုလို့အဲ့ဒီပုဂ္ဂိုလ်ကသူမျှဝေခဲ့ရပါလေအဲ့ဒါကြောင့်မို့သူသောတာပန်ဖြစ်တာဟုတ်မဟုတ်မာစီဆရာတော်ဘုရားကြီးရဲ့အဆုံးဖြတ်ကိုလူကျင်လို့ပါ ဆိုပြီးသူကလာလျှောက်ပါအဲဒါဆရာတော်ဘုရားကြီးကဘယ်လိုအာထုတ်တယ်လဲအာထုတ်တော့ယောဂီမှာဘာတွေဘလူညာနေဖြစ်ပေါ်တယ်လဲဒါတွေလျှောက်ပြပါအောင်ဆိုတော့ဒေဝိကကြီးကလျှောက်ပြပါတကယ်တမ်းသူလျှောက်ပြတာတွေကအာယုန်နေပဲအာယုန်ထဲမှာလဲနေပါတယ်ဘုန်းကြီးတို့ဝိပဿနာဉာဏ်နဲ့ပြောမယ်ဆိုရင်ဟုတ်ကဲ့နံပါတ်3ဉာဏ်ပဲရှိပါသေးတယ် ဓမ္မတနာဉာဏ်ဆိုတာအာယုန်တွေအမျိုးမျိုးဖုံဖုံပေါ်တတ်ပါအဲ့ဒီဉာဏ်မှာစိတ်လေးကတည်ငြိမ်မှုလေးရစဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာအာယုန်တွေဟာမျိုးမျိုးဖုံဖုံပေါ်နေတဲ့အချိန်ဖြစ်ပါတယ်ဘုန်းကြီးတို့ဉာဏ်နဲ့ပြောကြမယ်ဆိုရင်တော့အဲ့ဒီတကကြီးဟာသူပြောနေတာကိုဘုန်းကြီးတို့နားထောင်ခြင်းအားဖြင့်သူအဲ့ဒီဉာဏ်ထဲမှာပဲလဲနေတဲ့သဘောပါအာယုန်တွေမျိုးမျိုးပေါ် သူပြောတဲ့ဟာနောက်ဆုံးဟာကိုတော့ဘုန်းကြီးမှတ်မိလိုက်တယ်သူ့စီကိုဆင်ကြီးလာတယ်ဆင်ကြီးကိုသူအာယုံနဲ့ထင်တယ်အဲဒီမှာသူ့စီကိုဆင်ကြီးလာတဲ့အခါမှာသူကရက်လိုက်တဲ့အခါကျတော့ဆင်ကြီးဟာရှေ့ကိုမတိုးတော့ဘဲနဲ့နောက်ကိုရက်သွားတယ်နောက်ကိုဆုတ်သွားတယ်သူပြောတာသူပြောတာကိုဘုန်းကြီးလည်းကြားနေတယ်အဲဒီလိုအာယုံမြင်တယ်လို့ ကမ္မဒန်းဆရာကိုပြောပြတဲ့အခါမှာကမ္မဒန်းဆရာကမင်းတရားရပြီဆုံးဖြတ်လိုက်တယ်တရားရပြီဆိုပြီးဆုံးဖြတ်ပြီးတော့စောစောကပြောတဲ့အတိုင်းမျှဝေခိုင်းတယ်ပေါ့အဲ့ဒါမျှဝေပေးရတယ်ပေါ့အဲဒီတော့ဆရာတော်ဘုရားကြီးကကမ္မဒန်းဆရာကလည်းပဲတရားရပြီလို့ဆုံးဖြတ်တယ်တကားကိုယ်တိုင်ကလည်းပဲအဲ့ဒီလိုဆုံးဖြတ်လိုက်တာကို ဘောကြတယ်မဟုတ်လားမေးပါဓမ္မဗျာတဲ့တပည့်တော်လည်းသဘောကျပါလေဒီလိုဆိုရင်ပြီးပြီလေတဲ့ဆရာကလည်းဆုံးဖြတ်ပေးလိုက်ပြီမိမိကိုယ်နဲ့ကလည်းသဘောကျတယ်ဆိုရင်တော့ပြီးပြီလေဘုန်းကြီးကပါကြားရရဆုံးဖြတ်ပေးစရာလိုသေးလေအဲဒီမှာတရားကြီးရတယ်ဆရာတော်ကြီးရဲ့ဆုံးဖြတ်ဖို့လိုချင်လို့ထပ်တောင်းတယ် အဲ့ဒီမှာကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကတက္ကကြီးတဲ့တက္ကကြီးဟာအခုဘုန်းကြီးတို့ညွှန်ကြားနေတဲ့နီလန်းနဲ့အာထုတ်တာလည်းမဟုတ်ဘူးအဲ့ဒီကတခြားနီလန်းနဲ့အာထုတ်တော့အဲ့ဒီကကမ္မဋ္ဌာန်းဆရာရဲ့အဆုံးဖြတ်တိုင်းသာလိုက်နာတဲ့နေဘုန်းကြီးများကဘုန်းကြီးတို့ရဲ့ပဋ္ဌာန်းနည်းနဲ့အာထုတ်နေတဲ့ပုဂ္ဂိုလ်တွေတောင် ဘယ်ပုဂ္ဂိုလ်ဘယ်ညာအဆင့်ရောက်သွားပြီဆိုတာအဆုံးဖြတ်မပေးဘူးတဲ့ဉာဏ်ကိုအဆုံးဖြတ်ပေးတယ်ဆိုတာမြတ်စွာဘုရားရဲ့အရာသာဖြစ်တယ်မြတ်စွာဘုရားရဲ့လက်ဝဲရလက်ရရဖြစ်တဲ့ရှင်သာရိပုတ္တရာရှင်မောဂလမထေရမြတ်တွေတောင်းဉာဏ်ကိုအဆုံးဖြတ်မပေးခဲ့ဘူးဘုရားရှင်တပါးရဲ့ပဲဆုံးဖြတ်ပေးတယ် အဲဒီလိုတက္ကသဝကမထေမြတ်ကြီးတွေတောင်ဆုံးဖြတ်မပေးတဲ့ဉာဏ်ကိုဘုန်းကြီးတို့ကဆုံးဖြတ်ရမှာမဟုတ်ဘူးတဲ့မြတ်စွာဘုရားရဲ့ဆုံးဖြတ်ပဲရှိတယ်တကယ်လို့တရားကြီးကဒီမိမိရဲ့တောတပံဖြစ်နေတာမိမိမဆိုင်နေတာမှန်တယ်မမှန်ဘူးသောတာပန်ဖြစ်တယ်မဖြစ်ဘူးဆိုတာကိုတော့မြတ်စွာဘုရားဟောထားတဲ့ ဓမ္မဒါသဆိုတဲ့သုတ်ရှိတယ်။ဘုန်းကြီးအဲ့ဒီသုတ်တာလေးကိုဟောပေးမယ်တဲ့ပြောပြပေးမယ်။တရားနာကြားပြီးတော့မိမိသောတာပန်ဖြစ်မဖြစ်အဲ့ဒီတရားနဲ့ကိုယ့်ဟာကိုယ်တိုက်ဆိုင်ပြီးဆုံးဖြတ်ကြည့်ပါဆိုပြီးတော့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးကခုသောတာပန်ပြည့်စုံရမယ်ဂုံအင်္ဂါ၄ပါးဆိုတာကိုဓမ္မရတသုတ္တမလာတဲ့အတိုင်းဆရာတော်ဘုရားကြီးဟောကြားပါ ဗုဒ္ဓိအဝဇပတာရိနာတမနာကတောဓမ္မေအဝဇပတာရိနာတမနာကတောတန်ငေအဝဇပတာရိနာတမနာကတောအရိယာကန္တိဟိတိလေဟိတမနာကတောတိဗုဒ္ဓမြတ်စွာဘုရားရှင်ဤမြတ်စွာဘုရားရှင်အပေါ်၌အဝဇပတာရိနာဉာဏ်ဖြင့်တည်ဝင်မြင်သိ၍ယုံကြည်သောတတ္တတရားနှင့် သမဏဂတောပြည့်စုံ၏ဘုရားရှင်ရဲ့အပေါ်မှာမြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုမိမိကိုယ်တိုင်ဉာဏ်နဲ့တွေ့သိပြီးတော့အဲ့ဒီပုံမှာဘုရားပုံမှာအဲ့ဒီဉာဏ်နဲ့တွေ့ပြီးတော့ယုံကြည်တဲ့တရားတရားနံပါတ်1အဲ့ဒါနဲ့ပြည့်စုံပါမယ်ဒီနေ့ဘုန်းကြီးတို့တရားရှုပွားအထုတ်နေတဲ့ပုဂ္ဂိုလ်များ နိလမှန်ကန်စွာနဲ့ကမ္မဋ္ဌာန်းဆရာရဲ့ညွှန်ကြားတဲ့အတိုင်းပေါ့ဝိရုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဤဆိုရင်လည်းပဲမြတ်စွာဘုရားဟောထားတဲ့တတိပဌာနာသုတ်တံဒေသနာတော်ကြီးအတိုင်းပဲကျေးဇူးရှင်မာသီဆရာတော်ဘုရားညွှန်ကြားပါဘုန်းကြီးများလည်းပဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းဒီတတိပဌာန်ရှုမှတ်ပွားများအားထုတ်ဤတိုင်းပဲညွှန်ကြားပါတယ် အဲ့ဒီလိုညွှန်ကြားတဲ့အတိုင်းရိုးရိုးသေးသေးကျင့်ကြံအားထုတ်လို့ဉာဏ်ဤအထက်မဲ့ဉာဏ်ဤအထက်ဉာဏ်ဤထိအောင်မရောက်သေးဘူး။အောက်ထက်ဥရိယဗျာဉာဏ်ဆိုတဲ့နံပါတ်၄ဉာဏ်နံပါတ်ဘယ်လောက်လဲ။အဲ့ဒီဥရိယဗျာဉာဏ်ဆိုတဲ့ဖြစ်မှုပြက်မှုကိုသိတဲ့ဉာဏ်ကိုမြင်ပြီဆိုရင်အဲ့ဒီဉာဏ်ကိုကိုယ်တိုင်ပြည့်ပြည့်ဝဝ တွေ့သိနေပြီဆိုရင်အဲ့ဒီပုံမှာဘုရားပုံမှာယုံကြည်မှုတရားတရားတွေအတင်းအားကောင်းလာတရားအမထုတ်ခင်တုန်းကဘုရားပုံမှာယုံကြည်တာနဲ့ဒီနေ့တရားအားထုတ်လို့ဒီယုံနာဖြစ်ဖြစ်ကိုကိုယ်တိုင်ဉာဏ်နဲ့တွေ့သိပြီးတော့ဘုရားပုံမှာယုံကြည်တာလုံးဝမတူတော့သိကိုကွာခြားသွားတယ်ယုံကြည်မှုတွေခိုင်မြဲသွားတယ်ဘာဖြစ်သွားလဲပို့ပြီးတော့ခိုင်မြဲသွားတယ်နော် ဒါအရိယာမင်းနဲ့ဘုရားရဲ့ဂုဏ်တွေကိုမြင်တာမဟုတ်သေးဘူးအရိယာမင်းဉာဏ်နဲ့ကိုတွေ့တိတာမဟုတ်သေးဘူးရှုမှတ်နေရင်ဝိပဿနာဉာဏ်လေးနဲ့ယုံနာတရားတွေရဲ့ဖြစ်မှုပြမှုသဘောလေးကိုသိတာအဲတော့ဘာကြောင့်ဒီဘုရားပုံမှာယုံကြည်တာလဲဆိုတော့မြတ်စွာဘုရားဟောတာကတပ္ပိသင်္ခါရအနိစ္စယုတ်တရားနံတရားယူမြဲတယ်ဟောသလားမမြဲဘူးဟောသလားမမြဲဘူး အခုယောဂီကကိုယ်တိုင်ခန္ဓာညာစိုက်ပြီးတော့ရှုတဲ့ပွားတဲ့အခါမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲပါဘူး။ကဲဘုရားဟောတဲ့ကိုယ်တွေနဲ့ကန့်ညီသလားမကန့်ညီဘူးလား။မကန့်ညီပါဘူး။အဲဒီလိုကန့်ညီပြီဆိုရင်ဒါဘုရားဟောအစစ်မှန်ပဲဆိုတာမယုံကြည်ရဘူးလား။ယုံကြည်ရပါဘူး။ယုံကြည်ရတယ်။မြတ်စွာဘုရားဟောတဲ့အတိုင်းကိုအားထုတ်တယ်။အားထုတ်တဲ့အတိုင်းကိုယ်တိုင်တွေ့နေတယ်။မြတ်စွာဘုရားကလည်းကိုယ်တိုင်တွေ့မှယုံလို့ပြောတာ။ ခုကိုယ်တိုင်တွေ့နေပြီကိုယ်တိုင်မြင်နေပြီကိုယ်တိုင်သိနေပြီအဲ့ဒီကံမှာမြတ်စွာဘုရားရဲ့တရားတော်ပေါ်မှာအတိအကျကြည်လာဓမ္မံပတ္တံတော်မံပတ္တတိမြတ်စွာဘုရားဓမ္မံတရားတော်ကိုပတ္တံတော်တွေ့မြင်သောပုဂ္ဂိုလ်သည်မံငါဘုရားကိုပတ္တတိတွေ့မြင်သည်မည်တယ်တရားကိုမြင်ရင်ဘုရားကိုပါဖြစ်တာမြင်ပြီတရားတွေ့ပြီဆိုရင်ဘုရားကိုရောမတွေ့ရဘူးတရားတွေ့ ဒါကြောင့်မို့တရားမြင်တာနဲ့မြတ်စွာဘုရားကိုမြင်တော့တာဒါကြောင့်မို့တရားကိုမြတ်စွာဘုရားဟောတဲ့အတိုင်းကိုရှုလိုက်ရှုတဲ့အတိုင်းတရားတွေ့တယ်မမြင်တာကိုမမြင်တဲ့နေရာချင်းကိုတွေ့တယ်ဆင်းရဲတာကိုဆင်းရဲတဲ့နေရာချင်းကိုတွေ့တယ်အစိုးမရတာကိုစိုးမရတဲ့နေရာချင်းကိုတွေ့တယ်မြတ်စွာဘုရားဟောတဲ့ကိုယ်တွင်းနဲ့ကန့်ညီတယ်ကန့်ညီနေတဲ့အတွက်ဒီတရားဟာမြတ်စွာဘုရားဟောတဲ့တရားအစစ်မှန်ပဲဆိုတာယုံကြည်မှုတွေပို့ပြီးတော့မခံရဘူးလား လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးပွင့်တွန်းပေါ်ပေါက်တော်မူခဲ့တာအမှန်ပဲဆိုတာရောယုံကြည်မှုတွေမခံမြဲဘူးလားပို့ပြီးတော့ခံမြဲတာဘာကြောင့်လဲသူများပြောလို့သိတာလားဉာဏ်နဲ့သိတာလားဉာဏ်နဲ့သိတာအေးဉာဏ်နဲ့ကိုကိုယ်တိုင်တွေ့လို့မြတ်စွာဘုရားရဲ့ဂုဏ်တော်တွေအဟံပူဇော်ထုကိုခံတော်မူတဲ့မြတ်စွာဘုရားအရဟံကိလေသာအပူကင်းတော်မူတဲ့မြတ်စွာဘုရား မြတ်စွာဘုရားရှင်ကိုယ်တော်မြတ်ဒီမှာကိလေသာအပူတွေလုံးဝကင်းတယ်။ဘုန်းကြီးတို့ယောဂီတို့ရောကိလေသာတွေကဥဒ္ဓဟိုလောင်နေတာ။မျက်စိဘောကကိလေသာတွေဝင်နာဘောကကိလေသာတွေဝင်၎င်းဘောလျာဘောကိုယ်ဘောစိတ်ဘောကကိလေသာတွေဥဒ္ဓဟိုဝင်ပြီးတော့ကိလေသာအပူတွေလောင်နေတဲ့အချိန်မြတ်စွာဘုရားမှာတော့ကိလေသာအပူမကင်းဘူးလား။အဲဒီလိုဂုံတွေနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားဆိုတာ ကိုယ့်ရဲ့ဉာဏ်လေးကရှင်းရှင်းလင်းလင်းသိပြီးတော့ဘုရားပေါ်မှာယုံကြည်တာဒါကြောင့်မို့ဒီမှာအဝဆပတာရအဝဆပတာရဆိုတာဘုရားကိုသူများပြောသူပြောလူပြောနဲ့ယုံကြည်တာမဟုတ်ဘူးကိုယ်တိုင်ဉာဏ်နဲ့တွေ့တည်ပြီးတော့မှမမိတ်မသိဘူးဘုရားပေါ်မှာယုံကြည်သွားတာဉာဏ်နဲ့တွေ့လို့ဘာနဲ့တွေ့လို့လဲဉာဏ်နဲ့တွေ့လို့ဟေးမြတ်စွာဘုရားရဲ့ဂုဏ်တွေကိုကိုယ်တိုင်ပဲခုရှုနေရင်မှတ်နေရင်ပွားနေရင် အားထုတ်နေရင်ကိုကိုယ်တိုင်ဉာဏ်နဲ့တွေ့သွားတာနောက်ပြီးတော့အစနတရာဆိုတာအစနတရာဆိုတာကသူတော်ဘာကြီးမယုံကြည်အောင်ဘလို့ပဲပြောပြောမတုံမလုတ်မရင်းမယိုင်မဲနဲ့ခိုင်ခိုင်မြဲမြဲယုံကြည်တဲ့တရားကိုအစနတရားခေါ်တယ်။အဲလိုဉာဏ်နဲ့တွေ့ပြီးတော့ဘုရားပေါ်မှာယုံကြည်သွားပြီ ယုံကြည်မှုတွေခိုင်မြဲသွားပြီဆိုရင်အရိယာမင်းနဲ့အခုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကဒီမှာဥရိယဘုရားဉာဏ်တော်ကလေးရောက်နေတာတောင်ဘုရားပုံမှာယုံကြည်မှုတွေပို့ပြီးတော့အာမကောင်းဘူးလားအာမကောင်းပါဘူးဘုရားပုံမှာယုံကြည်မှုတွေအာကောင်းတယ်လို့ဓမ္မပတ္တန်တော်ဓမ္မနဲ့နောက်ပြီးတော့ဘုရားပုံမှာယုံကြည်မှုတွေအာကောင်းတယ်လို့ဓမ္မေအဝဆပတာရိဏတမ္မနာ ဓမ္မေမြတ်စွာဘုရားဟောကြားတော်မူတဲ့တရားတော်အပေါ်၌အဝဆပတာရိဏဉာဏ်ဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတတ္တတရားဖြင့်တမနာကတော်မြတ်စွာဘုရားပုံမှာယုံကြည်မှုတွေပို့ပြီးတော့ခံနေသွားတရားတော်ကိုလည်းပဲမြတ်စွာဘုရားဟောကြားတဲ့တရားတော်တွေကိုယ်တိုင်ရှုနေရင်ပွားနေရင်အထုနေရင်နဲ့ကိုယ်တိုင်ဉာဏ်နဲ့တွေ့ အဲ့လိုကိုယ်တိုင်ဉာဏ်နဲ့တွေ့လို့ဘုရားဟောနဲ့ကန့်ညင်နေတဲ့အတွက်ကြောင့်မို့တရားတော်ပေါ်မှာလေးပဲယုံကြည်မှုတွေခိုင်မြဲသလားမခိုင်မြဲဘူးလားအမြတ်စွာဘုရားရဲ့တရားတော်ဆိုတာကပက္ခတဆိုတဲ့ကိုအစာဤကောင်းခြင်းအလဲဤကောင်းခြင်းအဆုံးဤကောင်းခြင်းမြတ်စွာဘုရားတရားတော်တွေဟာအစမှလည်းကောင်းတယ်အလယ်မှလည်းကောင်းတယ်အဆုံးမှလည်းကောင်းတယ် ကျမ်းနာယုံပင်အပူစင်၍အစောပြရဲ့တရားတရားကိုကျမ်းနာနေတဲ့အချိန်မှာကိုပဲတရားပေါ်မှာအာယုံလေးစိုက်မိနေပြီမြတ်စွာဘုရားရဲ့တရားပေါ်မှာအာယုံလေးစိုက်မိနေပြီဆိုရင်မိမိတို့အပူတော့ကတွေမกินဘူးလားกินပါဘူးတော့กินတယ်တရားပေါ်မှာအာယုံမဆိုင်မိရင်တော့ဟိုတွေးဒီတွေးတွေးရင်တော့အပူတွေလောင်းနေမှာပေါ့မြတ်စွာဘုရားရဲ့တရားကိုပေါ်မှာအာယုံလေးစိုက်မိနေပြီ ဒေဒေချာချာစူးစူးဆိုက်ဆိုက်လေးပဲနာကြားနေတယ်ဒီပုံမှန်လည်းအာယုဝေးဆိုင်မိနေပြီဆိုရင်ဘာကူဘာတော့ကတာကူတမိဘူးဘာမှမလာတော့အဲ့ဒီမှာကုသောကဤကဲဉာဏယုံမေအပူစင်၍ကျင့်လျင်ချမ်းသာအခုကိုယ်တိုင်မြတ်စွာဘုရားဟောတဲ့ဒီမှာတတိပ္ပံဒေသနာတော်မှာလာတဲ့အတိုင်းချင်းကြံအားထုတ်တယ်ချင်းကြံအားထုတ်လို့စိတ်ကြင်ငြိမ်မှုတမာရီရလို့ဒီကုတ္တရဘယ ဖြစ်မှုပြမှုကိုသိတဲ့ဉာဏ်ရောက်ပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာတရားရှုမှတ်နေရတာဆင်းရဲနေသလားချမ်းသာနေသလားချမ်းသာနေတယ်ပီတိတွေပတ္တတိတွေဒုက္ခတွေဒီမှာတွေ့နေဘုရားမနေ့ကပြောခဲ့ပြီယောဂီတို့ဒီဥရဗျာဉာဏ်ကိုရောက်ပြီဆိုရင်အလင်းရောက်နေဘာကြောင့်လဲဆိုတော့စိတ်ကြည်တော့ခန္ဓာကိုယ်ရဲ့လက်ပတ်နေတဲ့တွေးတွေပါပြည့်လေကြည်လင်းလာတယ် ကြည်လင်လာတဲ့အခါကျတော့ဒီခန္ဓာကိုယ်ကအယောင်ဆင်းနေမထွက်ဘူးလားအရေးဆင်းနေဟာကြည်လင်ပြီးတော့အယောင်ဆင်းနေထွက်တာအဲ့ဒီခါကျတော့ပတ်ဝန်းကျင်တစ်ခုလုံးမှာတရားရှုမှတ်နေရအလင်းရောင်ထဲမှာကိုယ်တယောက်တည်းထိုင်ပြီးရှုနေရတယ်ထိုင်ပြီးရှုနေရတယ်လို့ပဲဒါစိတ်တွေကြည်လင်တဲ့အတွက်ကြောင့်ကိုယ်တွေကြည်လင်ပြီးတော့ပတ်ဝန်းကျင်တစ်ခုလုံးကလင်းနေနောက်ပြီးတော့ဒါရင်လားဆိုတော့ ရှုမှတ်မှုအာယုံကဒီပေါ်မှာမြဲနေမြဲနေတဲ့အတွက်ကြောင့်မို့တခြားအောက်ကခန္ဓာကိုယ်မှာရှုမှတ်တဲ့အာယုံပေါ်မှာလင်းအောင်လေးတဲ့မှာပဲကိုယ်ကထိုင်နေရတယ်အဲ့လိုထိုင်နေတာရှုမှတ်တိုင်းရှုမှတ်တိုင်းကလည်းပဲသောသောကပြောတယ်လေရှုစရာအာယုံလေးကိုရှုစိတ်လေးကိုပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းအဲ့ဒီမှာမြတ်စွာဘုရားကသဗ္ဗေသင်္ခါရအနိစ္စယုတ်တရားနဲ့တရားတွေမမြဲဘူးကိုယ်ကလည်း မမြဲတာကိုပဲကိုယ်တိုင်ညာနဲ့တွေ့နေပြီဆိုတော့ဘုရားဟောတဲ့ကိုယ်လေးနဲ့ကန့်ညီတော့ဝမ်းသာမလားဝမ်းနည်းမလားဝမ်းသာပါဘူးဝမ်းသာတဲ့ပီတိတွေဖြစ်ခန္ဓာကိုယ်ကကြွတ်တယ်လားခန္ဓာကိုယ်ကပေါ်ပါလာကြွတ်တယ်လားခုဘုန်းကြီးပြောလို့တရားကိုတကယ်တမ်းကိုယ်တိုင်ရိုးရိုးသေးသေးအမှထုတ်ဘူးရင်တော့ဒီတွေ့တွေလုံးဝမတွေ့သေးပါဘူးတကယ်ကိုဘုန်းကြီးတို့ဒီလမ်းမှန်ကန်စွာနဲ့ကြကြနန်းနာယသမညွှန်ကြားတဲ့အတိုင်းကိုယ်ကလည်းရိုးရိုးသေးသေးကြိုးစားအထုတ်ကြည့်ပါ ရက်ပိုင်းလေး၃ရက်လောက်နဲ့လည်းတွေ့နိုင်ပါဒါကျေးဇူးရှင်မသိဆရာတော်ဘုရားကြီးအာမခံခြင်းနဲ့ဟောတာ၃ရက်လောက်နဲ့လည်းတွေ့နိုင်ပါ၅ရက်လောက်နဲ့လည်းတွေ့နိုင်ပါခန္ဓာကိုယ်ဟာဒီပီတိခန္ဓာကိုယ်ဟာကြွပြီးတော့ကြမ်းနေတထွားတမိုက်တထောင်လွတ်နေတယ်လို့ပဲအဲ့လိုကြွတဲ့နေတဲ့ခါကျတော့အောက်ကကိုယ်ဆင်းရဲရှိသေးလားမရှိပါဘူးအဲ့လိုဆင်းရဲတဲ့ဝေဒနာတွေလည်းမရှိတော့ စိတ်ကလည်းပဲဘာစိတ်မှမဝင်တော့ဘူးမှတ်စိတ်ကလေးကြီးတယ်ဆိုတော့စိတ်ဆင်းရဲတွေရောရှိသေးလားရှိပါဘူးဗျာကိုရောစိတ်ရောငြင်းအေးမနေဘူးလားငြင်းပါဘူးကာယပတ္တိစိတ်တပတ္တိကိုစိတ်တွေငြင်းအေးနေကိုစိတ်တွေငြင်းအေးနေတယ်လားဆိုတော့ကာယလဟုတံစိတ်တလဟုတံကိုရောစိတ်ရောပေါ်ပါနေတယ်ကာယမူရုတံစိတ်တမူရုတံ ဒီဉာဏ်ရောက်နေရင်ကိုယ်ရောစိတ်ရောနုညံ့နေတယ်နေတာထိုင်တာသွားတာလာတာကြံ့ကြံ့ထိုင်တာမရှိတော့ပြောတာဆိုတာကြံ့ကြံ့ထိုင်တာမရှိတော့အင်မတန်ကိုနုညံ့အင်မတန်ကိုတိမ်မွေ့စကားတောင်လေတံမျှပဲထွက်တော့အဲ့ဒီလောက်ကိုနုညံ့သွားတယ်ဒါဒီဥရဗျာဉာဏ်ရဲ့ဒီအဖြစ်အပျက်ကိုသိမြင်နိုင်တဲ့ဉာဏ်ကိုရနေတဲ့အခါဘုရားဟောတဲ့ကိုယ်လေးနဲ့ကန့်ညီနေတဲ့အတွက်ကြောင့်ဒီမှာ တရားရဲ့ရတာကြီးကိုယ်တိုင်တွေ့တယ်ဒုက္ခကိုရောစေရောချမ်းသာနေကိုရောစေရောဘာဖြစ်နေလဲချမ်းသာတယ်အဲ့ဒီလောက်ချမ်းသာတဲ့တရားအရတာကိုတွေ့ရတဲ့အခါကျတော့ကိုမိသားစုတွေဒီတရားမျိုးမတွေ့စေချင်ဘူးလားတွေ့စေချင်ပါတယ်ကိုနဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်တွေဒီတရားအရတာတွေမခံစားစေချင်ဘူးလားခံစားစေချင်ပါတယ်အဲ့ဒီလိုတွေ့စေခြင်းခံစားစေခြင်းနဲ့ဆိုတာတရား ပါပါလိမ့်မလဲတရားတရားတွေအားနဲ့သွားတာလားအားကောင်းတာလားအားကောင်းတာကိုနဲ့အတူကိုတွေ့တဲ့တရားကိုခံစားနေရတဲ့တရားအဲ့ဒီတရားတွေကိုကိုနဲ့မိသားစုတွေအားလုံးကိုဒီတရားရတာတွေတွေ့သိခြင်းဒီတရားရတာတွေခံစားသိခြင်းနောက်ပြီးတော့အားလုံးဝေယဝဆလုပ်တဲ့ပုဂ္ဂိုလ်တွေလူကြတန်းရတဲ့ပုဂ္ဂိုလ်တွေကိုအထူးကျေးဇူးတင်တယ်မိမိကိုယ်တိုင်နဲ့လှူခြင်းနဲ့ပေးခြင်းနဲ့တန်းခြင်းနဲ့ ဒါသနာပြုလုပ်ငန်းတွေကိုဒီကနေ့စွန်းစွန်းတမန်ရှေ့တန်းကနေပြီးတော့ပါဝင်ရင်းလာဒီတရားစကားမွေးကြီးကျင့်ပတဲ့ပုဂ္ဂိုလ်တွေပေါ်မှာလည်းကျေးဇူးတွေတင်နေဒီဆရာတော်ကိုပြင့်ပေးတဲ့ပုဂ္ဂိုလ်တွေလည်းကျေးဇူးတွေတင်နေဒီတရားကိုပြတ်တတ်ပေးတဲ့ဆရာသမားပေါ်မှာလည်းဘယ်လိုကျေးဇူးတင်မှမသိခေါင်းမော်ကိုတင်ထားခြင်းနဲ့စိတ်တွေပြတ်ဒါယုံကြည်မှုတရားတရားတွေအားကောင်းလာတာအားသေးသွားတာအားကောင်းလာတာတရားတွေတွေ့နေလို့လားမတွေ့လို့လား တရားမြင်လို့လားမမြင်လို့လားမြတ်စွာဘုရားကကျင့်လျင်ချမ်းသာဆိုတဲ့အတိုင်းကိုယ်တိုင်ချမ်းသာမှုတွေကိုကိုယ်တိုင်မတွေ့ရဘူးလားတွေ့ရပါဘူးဟေးကျင့်ပြီးပြန်လေလွန်စွာငြိမ်းချမ်းအဆုံးဤကောင်းခြင်းကျင့်ပြီးပြန်လေဆိုတာကျင့်ပြီးလို့ဝိပဿနာဉာဏ်ဤပြည့်စုံလို့မဉဏ်ပူဉဏ်ဆက်ရောက်သွားပြီဆိုရင်အဘယ်ဆင်းရဲတွေကမလွတ်ဘူးလားလွတ်ပါတယ် တကယ်လို့ဗာမီလို့ရှိလို့ဓမ္မညာပုံညာဆက်ရောက်သွားမယ်ဆိုရင်ဆင်းရဲအလုံးမလွတ်မြောက်ဘူးလားလွတ်မြောက်ပါဘူး။ကြည့်အလုံးမငြိမ်းချမ်းဘူးလားငြိမ်းချမ်းပါဘူး။ဒါတရားရဲ့အကျိုးကြီးတရားတွေကိုကိုယ်တိုင်တွေ့ရတဲ့ပုဂ္ဂိုလ်ဟာတရားပေါ်မှာယုံကြည်မှုတွေအသေးမလားအကောင်းလားမလားအကောင်းပါဘူး။ဓမ္မေအဝဆပတာရိနာတရားတော်ကိုဉာဏ်ဖြင့်ကိုယ်တိုင်ရှုမှတ်ရင်တွေ့သိသွားတဲ့အတွက်ကြောင့်ယုံကြည်မှုတွေပိုပြီးအကောင်းလား ယုံကြည်မှုတွေအားကောင်းလာတန်ဋိဋ္ဌိကသူများပြောမဟုတ်ကိုယ်တိုင်ခုအားထုတ်ရင်ကိုယ်တိုင်မတွေ့ရဘူးလားတွေ့ရပါဘူးအကာလိကဘယ်ချိန်မှအားထုတ်အားထုတ်မနဲ့အားထုတ်ရင်မနဲ့ဒီတရားရတာတွေတွေ့မယ်နေ့အားထုတ်ရင်နေ့တွေ့မယ်ညအားထုတ်ရင်ညတွေ့မယ်အချိန်ရွေးသလားမရွေးဘူးလားရွေးပါဘူးအကာလိကအချိန်မဆိုင်မဲ့ချက်ချင်းလက်ငင်းအကျိုးပေးအေဟိပတိက ကိုရှုွယ်ရှုအားထုတ်ရမယ်တရားမဟုတ်ဘူးလာစမ်းမှာဒီတရားကိုအားထုတ်ကြည်စမ်းမှာကိုယ်တိုင်ကြည်ကြံကြည်စမ်းမှာလို့ဖိတ်ခေါ်တတ်တဲ့တရားဟုတ်တယ်မလားမှန်ပါဗျာအဲ့ဒီလိုတရားဂုံနေနဲ့မပြည့်စုံဘူးလားပြည့်စုံပါဘူးအဲ့လိုပြည့်စုံတဲ့အတွက်ကြောင့်မို့တရားတော်ပေါ်မှာယုံကြည်မှုတွေပို့ပြီးတော့ခိုင်မြဲသလားမခိုင်မြဲဘူးလားခိုင်မြဲပါဘူးနောက်တစ်ခါနံပါတ်3တန်ခေအဝဆပတာရိနာတမန္နာကတော် တဏ္ဍာရောရဲ့ပုံမှန်လေးပဲခုလိုပဲဉာဏ်ဖြင့်သက်ဝင်မြင်ပြီးပြီးတော့ယုံကြည်တဲ့တရားတရားအဲ့တော့တဏ္ဍာရောရဲ့ပုံမှန်ဘာလို့မြင်လဲဒီနေ့ကိုယ်တိုင်အထုတ်နေတဲ့ယောဂီများကိုယ်တိုင်တရားရဲ့ရတာကိုကိုယ်တိုင်ခံစားနေရတဲ့အခါမှာဒီတန်ဃာတော်ရှင်မြတ်တွေကဒီတရားတွေအထုတ်နေကြတယ်မိမိလိုပဲဒီတရားတွေအထုတ်တဲ့အတွက်ကြောင့်မို့ သုပရိပန္နလောဘဒေါသတွေမောဟတွေဒီကင်းကြောင်းဖြစ်တဲ့တတိပဋ္ဌာန်ဆိုတဲ့အကျင့်ဉာဏ်တရားတွေကျင့်ကြံအားထုတ်နေတဲ့သံဃာတော်ရှင်မြတ်တွေပါလားကိုယ်တိုင်စင်ကြယ်နေတာကိုတွေ့ရလို့ကိုယ့်ကိုယ်ကိုကြည်ညိုသလိုဒီသံဃာတော်ဒီပုံမှန်လည်းကြည်ညိုမှုတွေပို့ပြီးတော့အမကောင်းဘူးလားအကောင်းပါဘူးလောဘကင်းကြောင်းကျင့်နေကျင့်နေတယ်ဒေါသကင်းကြောင်းကျင့်နေကျင့်နေတယ်မောဟကင်းကြောင်းကျင့်နေကျင့်နေတယ် ကုဒေတိတတိပဋ္ဌာန်တရားကိုရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာရှုမှတ်ခိုက်ရှုမှတ်ခိုက်ရှုမှတ်ရအာယုံဖြစ်တဲ့ဖောက်မှုပင်မှုအာယုံလေးပေါ်မှာရှုစိတ်ကလေးစွဲမြဲစွာကပ်တည်နေပြီဆိုရင်လောဘဆိုတာဝင်နိုင်သေးရဲ့လားဝင်နိုင်ပါဘူးဒေါသဆိုတာဝင်နိုင်သေးရဲ့လားဝင်နိုင်ပါဘူးမောဟဆိုတာရောဝင်နိုင်သေးရဲ့လားဝင်နိုင်ပါဘူးဒီလိုဆိုရင်ခုကြင်ကြင်အထုတ်နေတဲ့တရားတွေကလောဘကင်းကြောင်ဒေါသကင်းကြောင်မောဟကင်းကြောင်ဖြစ်တဲ့ ဒီသတိပဋ္ဌာန်ကျင့်မြတ်တရားတွေကိုကျင့်ကြံအားထုတ်နေတဲ့တန်ဃာတော်ရှင်မြတ်တွေပဲတန်ဃာတော်တွေပေါ်မှာယုံကြည်မှုတွေပို့ပြီးတော့အာမကောင်းဘူးလားအာမပါပါဟေးဒါရင်လားဆိုတော့ဥစုပရိပ္ပန္နကိုနှုတ်စိတ်ထားအကောက်သုံးပါးကင်းအောင်ဖြောင့်မှန်စွာကျင့်ကြံအားထုတ်နေတဲ့တန်ဃာတော်ရှင်မြတ်တွေကာယကံမကောင်းမှုတွေဝစီကံမကောင်းမှုတွေမနောကံမကောင်းမှုတွေ အဲ့ဒီကိုယ်ရဲ့နှုတ်ရဲ့စိတ်ရဲ့မကောင်းမှုရဲ့အကောက်တရားတွေဖြောင့်မှန်စွာအမှန်တိုင်းသိမြင်အောင်ကြင်ကြံအားထုတ်နေတဲ့တန်ခါတော်ရှင်မြတ်ကြီးဒီကောက်သုံးပါးကင်းသွားကာယကံတော့ဝစီကံတော့မကောင်းမနောကံတော့ကာယကံဒုစရိုက်ဝစီကံဒုစရိုက်မနောကံဒုစရိုက်အဲ့ဒီမကောင်းမှုတွေတခါရရှောင်ကျင်နေအောင်ကြင်ကြံပွားများအားထုတ်နေတဲ့တန်ခါတော်ကြီးညာယပရိပ္ပန္နာ မိတို့ယောဂီများဒီလိုအကျိုးတရားတွေနဲ့ပြည့်စုံအောင်ကျင့်ကြံအားထုတ်နေတဲ့သံဃာတော်တွေဆိုတော့သံဃာတော်တွေပုံမှာရောယုံကြည်မှုကြီးကြီးညိုမှုကြီးပို့ပြီးတော့အာမကောင်းဘူးလားအာကောင်းပါဘူးအာကောင်းပြီးတော့ဒါသူများပြောသူပြောလူပြောနဲ့ကိုကကြီးညိုရတာလားကိုယ်တိုင်ဉာဏ်နဲ့တွေ့လို့လားကိုယ်တိုင်ဉာဏ်နဲ့တွေ့လို့ကိုယ်တိုင်ဉာဏ်နဲ့ကိုသိပြီးတော့ဆုံးဖြတ်နိုင်တာကိုယ်တိုင်ဉာဏ်နဲ့သိပြီးဆုံးဖြတ်နိုင် အဲ့လိုဆုံးဖြတ်နိုင်တဲ့ယုံကြည်မှုဒါကဝိပဿနာဉာဏ်လေးလောက်နေရှိသေးတယ်နော်တကယ်အရိယာမဉဏ်နဲ့တာတကယ်ဒီဂုဏ်တွေကိုအားလုံးသိမြင်သွားပြီဆိုရင်ဘသူဖြစ်ဖြစ်ဖြစ်လို့ပြက်ပါအောင်မလားမပြက်ပါဘူးမပြက်တော့အဲ့လိုမပြက်ပုံတွေကိုဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခါကဏတုန်းကမြတ်စွာဘုရားလက်ထက်ကအဲ့ဒီမှာမပြက်ပုံတွေကိုဒီမှာပြောထားတာရှိသေးတယ် သူရံပတ္ထဆိုတဲ့အမျိုးသားအဲဒီမှာသူရံပတ္ထဆိုတဲ့အမျိုးသားတဦးရဲ့အိမ်မှာမြတ်စွာဘုရားဆွခံကြွအဲဒီမှာဘုရားရှင်ကိုရောင်မြတ်ကြီးဆွခံကြွတဲ့အခါကာလကြတော့သူရံပတ္ထကဘုရားဘာသာဝင်မဟုတ်ဘူးအခြားဘာသာဝင်ပြမနာယူဝါဒယူတဲ့ပုဂ္ဂိုလ်အဲလိုပြမနာယူဝါဒယူတဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရား အယူဝါဒမတူတဲ့ပုဂ္ဂိုလ်ဖြစ်တယ်သို့တော်လည်းပဲတကယ်တမ်းဘုန်းကြီးတို့ဒီမှာအမျိုးအဖြစ်ရှင်းလိုက်ရင်မြတ်စွာဘုရားမင်းမျိုးဖြစ်တယ်သူကပုံနာမျိုးဖြစ်တဲ့အတွက်မြတ်စွာဘုရားရဲ့အမျိုးညံ့နေတယ်အဲတော့မြင့်မြတ်တဲ့အမျိုးကမြတ်စွာဘုရားမြင့်မြတ်တဲ့အမျိုးကကြွလာတာဖြစ်တော့မြင့်မြတ်တဲ့အမျိုးဖြစ်တော့သူဒီပုဂ္ဂိုလ်ကိုယုံသိမပေးလို့မဖြစ်အဲ့ဒါနဲ့မြတ်စွာဘုရားထံသွားတယ်သွားပြီးတော့ မြတ်စွာဘုရားဘာလို့ရှိပါသလဲအဲဒီမှာမြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားဘာလို့ရှိပါသလဲလို့လျှောက်တဲ့အခါကျတော့မြတ်စွာဘုရားဓမ္မလူရှိဖို့မဟုတ်ဆိုရတယ်အဲဒီကကျတော့မြတ်စွာဘုရားကိုငါအနည်းငယ်ဆွမ်းလောင်းတူမှဖြစ်မယ်ဆိုပြီးတော့သူ့သိစိတ်ဓာတ်နဲ့သူ့ဘက်သူ့လောင်းတယ်လောင်းတူပြီးတဲ့အခါကျတော့မြတ်စွာဘုရားသူ့ကိုတရားဟောတယ်မြတ်စွာဘုရားဟောတဲ့တရားကိုလည်းပဲ အမျိုးမြတ်တဲ့ပုဂ္ဂိုလ်ကပြောနေတာဖြစ်တဲ့အတွက်ကြောင့်မို့အမျိုးနှိမ့်တဲ့ပုဂ္ဂိုလ်ကရိုးသေးသေးနားထောင်အဲ့ဒီမှာရိုးသေးသေးနားထောင်တဲ့အခါကျတော့မြတ်စွာဘုရားဟောတဲ့တရားတွေကိုသိချာနာကြားသိချာစူးစိုက်စိုက်နားထောင်ရင်လည်းသဘောပေါက်ပြီးတော့မြတ်စွာဘုရားဟောတဲ့ရှုမှတ်နည်းလေးအတိုင်းပဲနှလုံးသွင်းလိုက်တာအဲ့ဒီနေရာလေးမှာပဲသူသောတာပတ္တိမညာပူညာဆက်ရောက်သောတာပန်ဖြစ်သွားသောတာပန်ဖြစ်သွားတဲ့အခါမှာမြတ်စွာဘုရားပုံမှာကြီးညိုမှု၏ ယုံကြည်မှုတွေပို့ပြီးတော့ခံမြဲသလားမခံမြဲဘူးလားပို့ပြီးတော့ခံမြဲပါအဲ့ဒီခံမြဲသွားတဲ့ခါကျတော့မှမြတ်စွာဘုရားသူ့အိမ်ကပြန်ကြွပြန်ကြွတဲ့အချိန်မှာမနက်ကစဉ်းစားနေမဘက်ကတယောက်တော့ပါသွားပြန်ပြီတကယ်ပဲဒီပုဂ္ဂိုလ်ဟာဘုရားပုံမှာကြီးညိုမှုတွေဖြစ်သွားသလားမဖြစ်ဘူးလားသိရအောင်ငါကိုယ်တိုင်သူ့ကိုစမ်းတတ်မယ်ဆိုပြီးတော့ဘုရားရောက်ဖန်ဆင်းသွားတယ် မနက်ကလည်းတကိုးကြည့်တယ်နော်အဲ့ဒီမှာဘုရားရောက်ပန်ဆင်းသွားပြီးတော့အဲ့ဒီသူရဗတ္ထအိမ်မှာအိမ်ရှိမှသွားရက်တယ်အဲ့ဒီလိုသွားရက်တဲ့အခါကလည်းကြတော့သူရဗတ္ထကမြတ်စွာဘုရားရဲ့ပုံတော်ကိုမြင်ရတော့မြတ်စွာဘုရားဘာအကြောင်းကိစ္စများရှိလို့ပြန်ကြွလာပါလေအဲ့ဒီမှာသွားပြီးတော့မြတ်စွာဘုရားဗာမြန် နမိတ်ရှိတော်မူလို့လို့ပြန်ကြွလာတာပါလဲဆိုတော့ရှောက်တဲ့အခါကျတော့အဲ့ဒီမာနကဗန်စင်းထားတဲ့ဘုရားအတုကသူရဗတ္ထရေငါတင့်ကိုစောတော့ကဟောသွားတယ်ယုံနာဓမ္မသင်္ခါရတရားတွေဟာအနိစ္စမမြဲဘူးလို့ဟောသွားဒုက္ခဆင်းရဲတယ်လို့ဟောသွားအနတ္တစိုးမရဘူးလို့ဟောသွားဒါပေမဲ့လို့တချို့တချို့ယုံနာတွေကတော့မမြဲတာမှန်တယ်ကွာဒါပေမဲ့ အချို့အချို့ယုံနာနေရမြဲတယ်တဲ့ငါစိုးစိုးကဟောသွားတာမှားသွားတယ်အဲ့လိုပြောလိုက်တဲ့အခါကျတော့သူတ္တမတ္တကစဉ်းစားတယ်ဘုရားတို့မြည်ပြီးဧကဝဆနတခွန်းတဲ့သောစကားပဲဘယ်တော့မှမှားတယ်ဆိုတာမရှိဘူးရသော်တရားကိုလက်ပတ်နှုတ်ရှင်းနေတယ်မာနဆိုတာရှိတယ်ဒီပုဂ္ဂိုလ်မာနများဖြစ်နေမလားသူစိတ်ထဲမှာတန်မြတ်ဖြစ်သွားတယ်တန်လျာဖြစ်တဲ့အတိုင်းပဲလက်ညှိုးထုတ်ပြီးတော့တင်မာနမဟုတ်လားဆိုပြီးတော့လက်ညှိုးထုတ်မေးလိုက်တဲ့အခါ တကယ်အရိယာပုဂ္ဂိုလ်ဖြစ်တဲ့သုရပတ္ထကသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကမေးလိုက်တော့လက်ညှိုးထိုးမေးလိုက်တော့သူမခံနိုင်ဘူးချက်ချင်းပဲသူ့ရဲ့ဖန်ဆင်းထားတာပြောက်သွားပြီးမန္တပုံပေါက်လာတာချက်ချင်းပဲအဲ့ဒီမှာသူ့ရဲ့အိမ်ပေါက်လာမောင်းဒုက္ခအဲ့တော့အဲ့ဒီလိုလင်ညာပြီးတော့ဖြားယောင်ပြောဆိုပေမဲ့လူလည်းပဲသောတာပန်ဖြစ်သွားပြီဆိုတဲ့ပုဂ္ဂိုလ်ရဲ့ယုံကြည်မှုဟာပြည့်ပြားသလားမပြည့်ပြားဘူးလား ဒါကြောင့်သောတာပန်ဆိုတာအဲ့ဒီလောက်ခိုင်မြဲတယ်ဖြစ်လို့မရဘူးနောက်တစ်ချက်ဘုန်းကြီးတို့ဒနေဇာနီဆိုတဲ့ပုံလေးမှာဒနေဇာနီဆိုတဲ့ပုံလေးမှာကြီးဟာလေဗြဟ္မဏယူဝါဒပါပဲအဲ့လိုဗြဟ္မဏယူဝါဒယူရင်းကနေတနေ့သောအခါမှာမြတ်စွာဘုရားရဲ့တရားပွဲမှာကြုံလိုက်တာဒါတက်တက်မဲ့တရားသွားနာတာမဟုတ်ဘူး တရားပွဲတွေကြုံလို့ဝင်နာလိုက်တာအဲလိုဝင်ပြီးတော့နာရင်လည်းတခြားလေးစူးစူးဆိုင်ဆိုင်မြတ်စွာဘုရားဟောတဲ့တရားကိုတခြားစူးဆိုင်နာကြတယ်မြတ်စွာဘုရားရဲ့အတန်တော်ကလည်းပဲတာယနာပြောပွဲဆိုတော့အဲဒီမှာတခြားစူးစူးဆိုင်ဆိုင်နာကြရင်ကနေပြီးတော့နှလုံးသွင်းမြတ်စွာဘုရားရဲ့တရားတော်ဆုံးတဲ့အခါကျတော့ဒါမှမဟုတ် တရားဆုံးလို့သောတာပန်ဖြစ်တယ်ဆိုတာပဲပါတယ်တကယ်တမ်းကျတော့တရားနှလုံးမသွင်းမဲ့မရှုဘဲနဲ့တော့သူကသောတာပန်မဖြစ်ဘူးနာရဲ့နာကနာရဲ့ခန္ဓာကညံသွင်းပြီးတော့နှလုံးသွင်းရှုမှတ်တယ်အဲလိုရှုမှတ်ရင်းနဲ့ပဲတရားဆုံးသောတာပန်ဖြစ်တယ်အဲဒီသောတာပန်ဖြစ်သွားတဲ့အခါကျတော့ဒီဒနေဇာနေပုံလေးမှကြည့်ဟာမြတ်စွာဘုရားအပေါ်မှာယုံကြည်မှုတွေ ခိုင်ငယ်ပြီးတော့တတိယလိုက်တဲ့တတိယလိုက်တဲ့အချိန်တိုင်းအချိန်တိုင်းနမောတတ္တဘဂဝါတောအရဟတောတမန်တမုဒ္ဒတ္တမြတ်စွာဘုရားကိုကြောတတိယလိုက်တယ်ဆိုရင်မြတ်စွာဘုရားကိုကြောတတိယတိုင်းကြောသူဘာလုပ်နေနေဘာကိုင်းနေနေတတိယတိုင်းနေကြောတခုခုလေးနဲ့တခါလေကိုယ့်လက်ကပြုတ်ကျသွားတယ်ဆိုရင်လည်းပြုတ်ကျသွားရောင်ပြီးပြုတ်ကျသွားရင်လည်းနမောတတ္တဘဂဝါတောအရဟ ခလုတ်တိုက်လိုက်တယ်ဆိုရင်လည်းနမောတတ္တဘဂဝါတို့ဟာတော့ဘုရားကိုပဲတတ်အဲတော့တနေ့လုံးခါကြတော့သူ့ရဲ့ခင်မွန်းဖြစ်တဲ့ဗာရရောဇပုံနာကြီးကသူ့ဇနီးဖြစ်တဲ့ဇနေဇာတိပုံလေးမကြီးကိုရှင်မကြီးငါရဲ့ဆရာများကငါခမင်းစားဖိတ်ထားတယ်ပြောရရင်တော့ယဟန်ပြောမပြောမယ်ဆိုရင်တော့စွန်းစားပင့်ထားတယ်ပေါ့အဲ့ဒီမှာဖိမာတကပြုထားတယ်ကွာဒါကြောင့် ကောင်းကောင်းမွန်မွန်ကြကြနတ်နတ်အဲ့ဒီနေ့ကျတော့လက်ခံခြင်းနဲ့လူတန်းခြင်းနဲ့ဒါကြောင့်ကြကြနတ်နဲ့ချက်ပြုတ်ပြီးတော့လုပ်ပေးဖို့ပြောတယ်ပြောတဲ့အတိုင်းလည်းပဲဟိုကတနင်္လာနေ့ပုံနေမှာမာကြီးကအကုန်လုပ်ပြင်မယ်စိတ်ချအကုန်လုပ်ပြင်မယ်နောက်တစ်ခုမင်းကငါတတိပေးခြင်းနဲ့ကွာငါရဲ့ဆရာကြီးရှိမှတော့မင်းရဲ့ကိုရမဗုဒ္ဓကိုမကြောပါနဲ့တားတယ် အဲ့လိုတားတဲ့အခါကျတော့ဒနေဇာနေပုံလေးမှကြည့်မကတော်ပဲမနေနိုင်ဘူးအဘဘုရားကမကတော်ပဲမနေနိုင်ဘာကြောင့်လဲကျေးဇူးများလုံးလို့ဘာဖြစ်လို့လဲလဲအဘဘုရားရဲ့တရားတော်ကိုနာကြားနှလုံးသွင်းတဲ့အတွက်ကြောင့်ငါအခုအပယ်လေးပါးကလွတ်သွားပြီအပယ်လွတ်နိုင်လောက်တဲ့တရားတွေငါ့ကိုပေးတဲ့ကျေးဇူးရှင်ဖြစ်တယ်ဒါကြောင့်အဲ့ဒီကျေးဇူးရှင်ကငါဘယ်လို့မှမတော်ပဲမနေနိုင်ဘူးငါရဲ့ကျေးဇူးရှင် မဟုတ်ပါဘူးကွာငါမြင့်ဒီခဏလေးပါငါဆရာကြီးရောက်နေတဲ့အချိန်လေးပါကွာဒီလောက်မင်းများမင်းပါဇက်ကလေးပြိတ်မထားနိုင်ဘူးလားဟိုကလည်းပြိတ်မထားနိုင်ဘူးတတိမရရင်တော့မကြောဘူးလေတတိရရင်တော့ကြောမှာပဲဒါနဲ့ဗာရဒသာဘုံနာကြီးကအိမ်ထဲဝင်သွားပြီးတော့တရှိကြီးဆွဲထုတ်လာဒီမှာရှင်မမင်းကငါပါဇက်နဲ့တားနေတာတကယ်လို့ဒီလိုတောင်းမှတားလို့မှမရရင် မင်းကိုဒီတန်းနဲ့တားရလိမ့်ငါဆရာကြီးရှေ့မှာငါမျက်နှာပြတ်လာအောင်လုပ်ရင်မင်းဒီတန်းနဲ့နှုတ်လို့ဆင်းပြဟိုကလည်းဒီနေ့စားလေးပုံလေးရကြီးပုံလေးမှကြီးရလေဘယ်လိုပဲကိုကိုတစ်တစ်နှုတ်နှုတ်ပဲဆင်းဆင်းဆင်းညင်တယ်လို့ဆင်းအဘဘုရားကိုတတိယလိုကတော့ငါမကြော်ပဲမနေနိုင်ဘူးကြောမှာပဲဒါနဲ့တတ်မယ်ဖြတ်မယ်ချင်းချုပ်တာတောင်သူ့ရဲ့တရားတရား ပြက်သလားမပြက်ဘူးလားဒါအရိယာပုဂ္ဂိုလ်တယောက်ရဲ့ခိုင်မြဲပုံနော်ဒီနေ့ဘုန်းကြီးတို့ယောဂီများဒီနေ့လောကကြီးရဲ့မှာဘုန်းကြီးတို့မြန်မာနိုင်ငံမှာလည်းရှိတယ်ဒီအမေရိကန်နိုင်ငံမှာလည်းပဲဒါတွေရောက်နေတာပဲဒါတွေကြားသိနေတာဘယ်ပုဂ္ဂိုလ်တော့တရားရသွားပြီဗုဒ္ဓဆရာကြီးဘယ်ပုဂ္ဂိုလ်တော့တရားတွေ့သွားပြီပြောနေပြောနေတာကလည်းဟိုပုဂ္ဂိုလ်ကလည်းသဘောကြီးကြားရောက်တော့ရောက်တော့ခြေတော်မြင်ထိတယ် အဲ့ဒီပုဂ္ဂိုလ်ရဲ့တရားတရားကိုခင်ဗျားလေ့လာဖို့ဒါနဲ့ဆက်စစ်ဖို့ပဲဓမ္မကြောက်တယ်သူတကယ်တရားတွေ့နေပြီတကယ်သောတာပန်ဖြစ်မဖြစ်ဆိုတာဓမ္မကြောက်တယ်ဒီမှကြောက်နေတင်ကြည့်ရသူ့ရဲ့တရားတရားခိုင်မြဲလားမခိုင်မြဲဘူးလားဒါပဲအဲ့တော့ဒီတရားတရားခိုင်မြဲမှာဒါချင်းချောင်းနဲ့လက်နဲ့နဲ့ချင်းချောင်းတတ်မယ်ဖြတ်မယ်ဆိုရင်တောင်မှအသေးခံရဲတယ်အဲ့လောက်ခိုင်မြဲတဲ့တရားတရားနော်နောက်တစ်ချက် ပစ္စည်းဥစ္စာနဲ့ဖြာရောက်တာအဲဒီမှာတာဝတိမြို့မှာတုပ္ပဗုဒ္ဓဆိုတဲ့လူနူလေးတယောက်ရှိမွေးရပါလူနူလေးမွေးကလေးကနရွက်ပြနှာခေါင်းပြအကုန်လုံးအပြတ်သက်လက်ပြခြေပြမွေးလာတယ်အဲဒီလိုဆိုတော့ရုပ်စင်းအင်္ဂါလည်းပြောစရာကုန်ရှိတော့အဲဒီမှာ သူကိုရှိတဲ့အချိန်ကစပြီးတော့ဒုက္ခနဲ့အင်တန်ဆိုးတယ်မိမတွေကဒုက္ခတွေရောက်ကြအဲတော့သူမွေးဖွားလာတယ်မွေးဖွားလာတဲ့အခါကျတော့ရုပ်ဆင်းအင်္ဂါနဲ့ဒီလိုဖြစ်နေတော့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကတော့သူဇနီးကိုကွာဒီလိုမလမပမတတ်မရခြေလက်အင်္ဂါမစုံမလင်နဲ့သွားပြီးလှစ်ပလိုက်ပါကွာမိခင်ကတော့မိခင်စိတ်ကိုလာတယ်ဆယ်လား နေမှာမွေးဖွားထားရတာလေဖြစ်တဲ့အတွက်ကြောင့်မစွန့်ပြစ်နိုင်ဘူး။လက်လို့မစွန့်ပြစ်နိုင်တဲ့အခါကျတော့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကဒီဇနီးမယားနဲ့ဒီသားကိုစွန့်ပြစ်ပြီးတော့ထွက်သွားတယ်။ဒီကလေးနဲ့အဲ့ဒီမှာလက်ပတ်ပြီးတော့တောင်းရစားတော့တောင်းရစားတော့တဲ့အခါမှာလည်းကြည့်တော့ဒီကလေးပါရင်တောင်းလို့မရဘူး။ဘလောက်ဒီပုဂ္ဂိုလ်ကံဆိုးရယ်ဆိုတာနော်။အကုသို့ကြီးရယ်ဆိုတာအကျိုးကအကုသို့သိကြီးတာ။ အဲ့ဒီအကုသိုလ်ကြီးတဲ့ပုဂ္ဂိုလ်ဘာလို့လို့မှမအောင်မြင်ဘူးအဲ့ဒီမှာဒီကလေးကသူ့ပန်းနိုင်ရင်တောင်မှသွားတောင်းလို့မရဘူးအဲ့တော့သူ့ကိုတနေရာမှာထားခဲ့ပြီးတော့သွားတောင်းရရလာတဲ့ဟာလေးကိုတာမီနေအောင်ခွဲဝေစားတော့အဲ့ဒီလိုနဲ့နေရင်ကနေဒီကလေးမတ်တက်ပြီးပြေးနိုင်လာပြီသွားနိုင်လာပြီအဲ့လိုသွားနိုင်လာနိုင်စကားပြောတတ်တဲ့အရွယ်ရောက်တဲ့အခါကျတော့မှမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကခွက်လေးတစ်လုံးပေးပြီးတော့ဒုံလေးတစ်ချောင်းပေးပြီးတော့ငါသားကြီး ဟောကိုအိမ်ကြီးမှာသွားပြီးတော့ငါသားသွားတောင်းရင်မိတန်းကစောင့်နေမယ်နော်ဆိုပြီးတော့သားလေးကိုအဲ့ဒီမှာလွတ်လိုက်ပြီးတော့သားလေးအဲ့ဒီရောက်သွားတဲ့အချိန်၊ကွယ်သွားတဲ့အချိန်မှာမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီသားကိုပြစ်ပြရတာအဲ့လောက်ပြီးတော့အကုဒုကံကြီးမားတဲ့ပုဂ္ဂိုလ်ဆိုးတဲ့ပုဂ္ဂိုလ်အဲ့ဒါနဲ့နေ့စဉ်ဒီလိုပဲသူ့ဘဝမှာလက်ပတ်တောင်းညကြပြန်တော့လေသူ့မှာအနာရီကကြိုက်ခဲလုံးလို့တခါလေအမလေးပြအလိုလေးပြအော်နေရတာ မင်းရဲ့ပုဂ္ဂိုလ်ကြီးကလည်းသူအိတ်ဆက်နေတယ်သူနန်းနေတဲ့ပုဂ္ဂိုလ်ကြီးအရင်ကြီးပြက်အဲဒီလိုကိုဒီကနေ့ဟောဟင့်နေရတဲ့ပုဂ္ဂိုလ်ကိုသူ့ကိုတုပ္ပဗုဒ္ဓလို့ခေါ်တယ်တဏှိလောကကလည်းကြတော့မြတ်စွာဘုရားရဲ့ဉာဏ်တော်ထဲမှာဒီတုပ္ပဗုဒ္ဓတရားရမယ်အရေးကိုမြတ်စွာဘုရားမြင်တယ်ဘုရားရှင်ကိုယ်တော်မြတ်ကြီးမြင်တော်မူတဲ့အခါကလည်းကြတော့မှမြတ်စွာဘုရားတဏှိယာကနေပြီးတော့ပရိသတ်ကိုတရားဟောကြားဖို့မြတ်စွာဘုရား စောင့်ဆိုင်ပြီးတော့နေပါသုဘဗုဒ္ဓမရောက်လာသေးတဲ့အတွက်ကြောင့်မြတ်စွာဘုရားမဟောသေးဘူးစောင့်ဆိုင်တယ်သုဘဗုဒ္ဓကလည်းပဲအဲ့ဒီမှာနန္ဒဆာအတွက်တိမ်ဝင်တိမ်ထွက်လက်ပတ်ပြီးတော့တောင်းရင်ကဟုံလန်းဝင်ဒီလန်းထွက်တလန်းဝင်တလန်းထွက်နဲ့လက်ပတ်တောင်းရင်ကလေပြီးတော့အဲ့ဒီမှာမြတ်စွာဘုရားရဲ့တရားပွဲကြီးခဏဏကလမ်းတွေးလိုက်တဲ့အခါကျတော့ဟာဒီနေ့တော့အလူပွဲနဲ့ချုပ်နေဒီနေ့အတွက်ကတော့ငါတော့ဘာမှ ခက်ခဲမရှိတော့ဘူးလူဝဲကြီးကြုံပြီဆိုပြီးသွားလိုက်တဲ့အခါကျတော့အလူဝဲကတရားလူဝဲဖြစ်အစားလူဝဲမဟုတ်ဘဲနဲ့တရားလူဝဲဖြစ်နေဒါပေမဲ့လို့သုဗ္ဗဘုရားစိတ်ထဲမှာမစင်ရဲသွားဘူးစိတ်ညစ်မသွားဘူးဟောမြတ်စွာဘုရားတရားပွဲဆိုတာငါလိုသူစင်းရဲတယောက်ဒုက္ခရောက်နေတဲ့ဒုက္ခိတတယောက်အနေအချင်းနာကြဖို့အမတန်ခက်ခဲတယ်အခုလို ခွင့်ကြုံတဲ့အချိန်လေးမှာငါဒီနေ့မနေ့ဆံမစားရရင်တောင်နေပြီစီတော့မြတ်စွာဘုရားတရားကိုနာမယ်ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားရဲ့တရားကိုလူတွေရဲ့အစွန်ဖျားဘယ်လူတွေကြားထဲဝင်နိုင်မလဲသူကလူနာအနုနာယောဂလည်းတောက်ဆန်နေရတဲ့ပုဂ္ဂိုလ်ပဲအဲ့ဒီမှာလူတွေရဲ့အစွန်ဖျားနေတာတော့အဲ့ဒီမှာမြတ်စွာဘုရားတရားဟောတဲ့ဒါနကထာသီလကထာသေကကထာမေကကထာ ကမ္မနံအာရိနဝကတဒေသနာကိုအစဉ်တိုင်းဟောတယ်ဟောတဲ့တရားတိုင်းတရားတိုင်းကိုတခါတည်းသုဘဗုဒ္ဓကိုပဲများဥလှည့်ပြီးတော့မြတ်စွာဘုရားဟောတယ်မြတ်စွာဘုရားရဲ့တရားတော်တွေဟာသုဘဗုဒ္ဓနားထဲမှာတခါတည်းဝင်နှလုံးသားထဲမှာတခါတည်းဝင်သွားအဲ့ဒီမှာတရားကိုစူးစိုက်ပြီးတော့နာကြရင်နှလုံးသွင်းရင်သဘောပေါက်အဲ့ဒီလိုသဘောဝိပေါက်ပြီးတော့မြတ်စွာဘုရားဟောကြားတဲ့တရားတော်ကိုတခါတည်းရှုမှတ်ပွားများနှလုံးသွင်းရင်းနဲ့ပဲ ဘုရားရှင်ရဲ့တရားတော်ဆုံးနာတဲ့ကြိုင်နဲ့တည်းသောတပတိမညာပူညာဆက်ရောက်သောတပန်ရိယာဖြစ်သွားသောတပန်ရိယာဖြစ်သွားပြီဆိုတော့သောတပန်ဖြစ်တဲ့ပုဂ္ဂိုလ်ဆိုတော့မြတ်စွာဘုရားကိုသူသိတဲ့သူတွေ့တဲ့တရားတွေကိုပြောချင်လိုက်တာအဲဒီမှာမြတ်စွာဘုရားတရားဝဲပြီးတော့မြတ်စွာဘုရားကြောင်းတော်ပြန်အားလုံးကပြည်သက်တည်လူကြီးလူကောင်းတွေကမြတ်စွာဘုရားကိုလိုက်ဖို့သူမကန့်နိုင်ဘူးအဲတော့ဒီနေရာမှာတော့မြတ်စွာဘုရားကိုသွားပြီးကြောလို့လည်းမဖြစ်ပြည်သက်တည် အဲတော့မြတ်စွာဘုရားကျောင်းတော်ရောက်မှငါသွားကြောမယ်ဆိုပြီးတော့မြတ်စွာဘုရားကျောင်းတော်နောက်ကလိုက်သွားအဲလိုကျောင်းတော်လိုက်သွားပြီးသူတရားတွေရှောက်မလို့ဘုန်းကြီးတို့ယောဂီများဘာလို့မလို့လဲလဲတရားရှောက်မလို့နော်ယောဂီများကျတော့တရားလျှောက်ဖို့ကဘိုးဝင်ဒီထွက်နဲ့ကိုမရောက်လာနိုင်ဘူးနော်ဟုတ်ပါဟိုကသူ့ဘဘုရားကတရားလျှောက်ဖို့ကဟိုတခါလေလူအပြတ်ကိုမလုပ်နေရရှင်းရလူကြီးပြန်မလာလို့ ပြန်လာရင်သူကဝင်လျှောက်ချင်နေတာ။လက်နက်နဲ့မြတ်စွာဘုရားကြောင်းလိုက်လို့တရားမင်းရဲ့ဗန္ဓုကပလာမြတ်ကျောင်းပြန်တင်း။ဘာကြောင့်လဲကြည့်လိုက်တော့ဩသူကဘုရားတရားရည်ရ။တရားကိုတရားရှောင်လို့အဲ့ဒါနဲ့သူကဘုရားတကယ်တရားရသလားမရဘူးလားသိအောင်စမ်းကြည့်မယ်ဆိုပြီးတော့အဲ့ဒီမှာတရားမင်းကဟဲ့သူကဘုရားမင်းဟာဒီရာဇဂျိုမျိုးကြီးမှာမင်းလောက်ဆင်းရဲတဲ့ပုဂ္ဂိုလ်ရှိဘူး မင်းလောက်ရုပ်ဆင်းအင်္ဂါမလှပတဲ့ပုဂ္ဂိုလ်မရှိဘူးမင်းလောက်အနာယောဂါပိုးတဲ့ပုဂ္ဂိုလ်မရှိဘူးတဲ့မင်းငါပြောတဲ့စကားတိုင်းပြောမယ်ဆိုရင်တဲ့မင်းယောဂါတွေလည်းပြောစီရရုပ်ဆင်းအင်္ဂါတွေလည်းနှပ်ပါစီရပစ္စည်းဥစ္စာတွေလည်းပေါများစီရငါပြောတဲ့အတိုင်းပြောဘယ်လိုပြောရမှာလဲတရားဖြင့်ကိုယ်ဝယ်ရမဟုတ်ဘူးတရားဖြင့်ကိုယ်ဝယ်ရမဟုတ်ဘူးတန်ခါဖြင့်ကိုယ်ဝယ်ရမဟုတ်ဘူးလို့ပြောဘုရားမိမိရဲ့အကုသိုလ်အကုဝယ်စရာမဟုတ်ဘူးတရား တန်ခါဒါရီဟာမိမိအကုသိုလ်ကူးခဲ့စရာမဟုတ်ဘူးလို့ပြောဆိုအဲ့ဒီမှာသုပ္ပဗုဒ္ဓကတညှိုးထိုးပြီးတော့သင်ဘသူလဲတခြင်းမဲ့သုပ္ပဗုဒ္ဓသင်ဘသူလဲကျွန်ုပ်တရားပဲဘာတရားလဲတခါဘုန်းကြီးတို့ယောဂီများတရားလူတွေကတော့တရားမထည့်ဘူးဘုန်းကြီးတို့မြန်မာနိုင်ငံတော့တရားထဲမှာကော်ပီဆိုရင်အဲတော့တရားလဲဘာတရားလဲကော်ပီနဲ့ချက်ပြောတော့လိုက်ဟုတ်လားဘာတရားလဲ သင်္ကားသာကျွန်ုပ်ကိုသူဆင်းရဲလူမွဲလူဆင်းရဲလို့ပြောတာကျွန်ုပ်မဆင်းရဲဘူးဘုရားအစရှိတဲ့သူတော်ကောင်းတွေကကျွန်ုပ်ကိုမဆင်းရဲဘူးလို့ပြောတာကျွန်ုပ်မှာတရားဒီနာတုဒ္ဒစာကပညာစတဲ့သူတော်ကောင်းဥစ္စာတွေကျွန်ုပ်မှာပြည့်စုံနေပြီကျွန်ုပ်ဟာတထေးဖြစ်နေပြီသူတော်ကောင်းတရားတွေပြည့်စုံနေ ဗာတရားတွေပြည့်စုံနေတာဟေးသူတော်ကောင်းဥစ္စာခုနှစ်ပါးနဲ့ကျုပ်ပြည့်စုံနေပြီကျုပ်ဟာသူစင်းရမဟုတ်ဘူးလူမွဲမဟုတ်ဘူးလူချမ်းသာခမည်းလူတရားနဲ့ကျုပ်စကားပြောနိုင်သွားမှန်တော့လိုက်တာလူစင်းရပြီမယ်လို့လည်းပဲငဘုရုံးကစင်းရတာအခုတုမှသရတိလစတယ်သူတော်ကောင်းတရားတွေပြည့်စုံနေပြီဖြစ်တဲ့အတွက်ရဲရဲတင်းတင်းတရားကိုမှန်တော့လိုက်အဲ့ဒီမှာတရားအဲ့ဒီနေရာလေးပြောက်သွားပြောက်သွားပြီးတော့မြတ်စွာဘုရားတန် သုဘဗုဒ္ဓရဲ့အရင်သွားလျှောက်တယ်ဒီလိုဒီအကြောင်းပဲဗျာသုဘဗုဒ္ဓကိုပြီးတော့ဒီလိုစန့်ကြည့်အဲ့ဒီမှာမြတ်စွာဘုရားကတရားမင်းနဲ့သင်တရားမျိုးတူးတည်းမပြောနဲ့ရာထောင်ချီပြီးသုဘဗုဒ္ဓရဲ့တရားတရားကိုဖြစ်လို့ဘယ်တော့မှမပြတ်နိုင်တော့ဘူးတဲ့သူတရားတရားဟာစိတ်ကိုခိုင်မြဲသွားပြီအဲကြောင့်လေဉာဏ်နဲ့တွေ့တာဘာနဲ့တွေ့လို့လဲဉာဏ်နဲ့တွေ့တာဘုရားရဲ့ဂုံတရားရဲ့ဂုံတန်ဃာတော်ရဲ့ဂုံတွေကိုဉာဏ်နဲ့တွေ့ထားတဲ့အတွက်ကြောင့်မို့ အဲ့ဒီဘုရားကိုတရားကိုယုံကြည်မှုတရားတရားတွေဘသူဖြစ်ဖြစ်ဖြစ်လို့ပြတ်ပါအောင်မလားအခုလိုပစ္စည်းဥစ္စာနဲ့ဖြားရောင်းလို့ဟောပြတ်ပါအောင်မလားဘာရရောစားလို့ဓာတ်နဲ့ချင်းချောင်းလို့ဟောပြတ်ပါအောင်မလားဟိုမာနလို့လှက်ပတ်ပြီးတော့ပြောရင်ပြောလို့လင်ညာပြောရင်လည်းပြတ်ပါအောင်မလားပြတ်ပါဘူးဘာနဲ့မှမပြတ်တော့ဒါအရိယပုဂ္ဂိုလ်တရားရဲ့တရားတရားဘယ်ပုဂ္ဂိုလ်ရဲ့တရားတရားလဲအရိယပုဂ္ဂိုလ်တရား သောတပတ္တိမဉ္ဇဉ်ရနေတဲ့ပုဂ္ဂိုလ်ဒါကြောင့်မို့အဲ့ဒီလိုသောတာပန်ဖြစ်ပြီဆိုရင်မိမိမှာဒါတွေပြည့်စုံပြီလားဆိုတာ ਨੇ ဒါနဲ့မှတ်ကြောက်တယ်ဟုတ်တယ်မလားမှန်ပါဒါနဲ့မှတ်ကြောက်တယ်ဒုံဒီတန်ကြတော့ကိုရောကဗျံပဒနဲ့ဟာဒီကိုရောနဲ့တော့ကွာအကြီးညိုနိုင်ပါဘူးမြတ်စွာဘုရားရဲ့တတိသားတန်ဃာတော်တွေဟာကြီးညိုဝယ်ပြီလေမြတ်စွာဘုရားရဲ့တန်ဃာတော်ရဲ့ဂုဏ်တွေရှိတယ်လေဒီဂုဏ်ကိုအာရုံပြုပြီးကိုကြီးညိုနိုင်ရမယ်လေ တခြားဟာတွေကိုအာရုံမပြုနဲ့အဲ့ဒီလိုအာရုံပြုပြီးကြည်ုံနေတာကိုယ့်ရဲ့ယုံကြည်မှုကမပြတ်ပြည့်ဘာနဲ့ဖြစ်လို့မှမပြတ်နိုင်နဲ့အဲ့ဒါရိယမဲ့ရဲ့ပုဂ္ဂိုလ်မဲ့နဲ့ယုံကြည်မှုတရားတရားနောက်ပြီးတော့ရိယာကံတိဟိတိလေဟိတမ္မာနာကတောရိယာတို့မြတ်နိုးတဲ့တိလာပါတယ်လေရိယာတို့မြတ်နိုးတဲ့တိလာအဲ့ဒီတိလာ၅ပါးတိလာပဲ ငါးပါးသီလဟာရိယပုဂ္ဂိုလ်တွေမြန်လို့တဲ့သီလသူ့တက်တာချင်းသူ့စာကိုချင်းသူ့သားအင်အားမှားခြင်းစတဲ့မကောင်းမှုတွေကိုဘုန်းကြီးတို့ယောဂီများဘယ်တော့မှမပြုတော့ဘယ်ချိန်မှကိုမပြုတော့မကောင်းတာဟူသည်များလုံးဝမပြုတော့ဒါကြောင့်မို့ရှောင်ကျင်စရာကိုအထူးငါကတော့သီလဆောက်တည်ထားတာငါတရားတွေဖတ်ထုတ်တာပဲဒီငါးပါးသီလလေးတော့မြဲအောင်တော့ငါဆောင်အောင်မှပဲဆိုတဲ့ဟန်ဆောင်ပါဆောင်မျိုးမဟုတ်ဘူး ဘာမှကိုအထူးရှောင်ကျင်စရာမလိုတော့ဘဲနဲ့ကိုသူ့တက်တချင်းမှရှောင်ကျင်ပြီးသားဖြစ်နေတာသူ့ဥစ္စာကိုခြင်းသူ့သားအင်အားမှားခြင်းမူရင်မင်းလျော့စေတတ်တဲ့ရေသေးစားတောက်စားခြင်းအဲ့ဒါတွေအားလုံးပေါ့လုံးဝကိုရှောင်ကျင်ပြီးသားဖြစ်နေတယ်ဒါရိယာပုဂ္ဂိုလ်မှာအဲ့ဒီလို၅ပါးသီလသူတို့အရိယာပုဂ္ဂိုလ်မြန်လို့ရတဲ့သီလအဲ့ဒီသီလတွေလည်းပဲခံရင်းနေတယ်အဲ့ဒီ၄ပါးဒါကြောင့်မိမိတို့မူတ္တဝါဒ အရိယာပုဂ္ဂိုလ်လေးပြောရင်မဟုတ်မှန်တဲ့စကားတွေလည်းပြောလိုက်တာမြန်မာစကားလည်းရှိသေးတယ်ဗါတယ်မူသားမပါပါတယ်လင်္ကာမချောဆိုပြီးဒီစကားလေးနဲ့သူကတုံးတုံးပြီးတော့ပြောနေကြတကယ်တော့အရိယာတကယ်တမ်းအစစ်မှန်ဆိုရင်ဘာပဲဖြစ်ဖြစ်ဒီမူသားစကားပြောပါတော့မလားမပြောတော့ဘူးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီသောတပန်တကယ်ဖြစ်ပြီးတကယ်ကိုဘုန်းကြီးတို့ဝိပဿနာဉာဏ်နေနဲ့ကိုယ်တိုင်ကျင့်ကြံပွားများအားထုတ်လို့ နာမရူပပိစေတာဉာဏ်ကစပြီးတော့ဉာဏ်စဉ်နေအစဉ်စဉ်ပေါ့နော်ဝိရိယဗျာဉာဏ်ဖြစ်မှုပြမှုကိုသိတဲ့ဉာဏ်ဘာကိုသိတဲ့ဉာဏ်လဲဖြစ်ဖြစ်မြင်တဲ့ဉာဏ်အေးဖြစ်ဖြစ်မြင်တဲ့ဉာဏ်ဘာမြင်တဲ့ဉာဏ်လဲဖြစ်ဖြစ်မြင်တဲ့ဉာဏ်အဲဒီကနေဆက်လက်ပြီးတော့ရှုဉာဏ်ဤစဉ်သက်တဲ့ဘင်္ဂဗျာအာရိနဝနေပိတာဖြစ်ဖြစ်မုန်းတဲ့ဉာဏ်ဘာဉာဏ်လဲလဲဖြစ်ဖြစ်မုန်းတဲ့ဉာဏ်ပါဗျာအဲဒါနေပိတာဉာဏ်ဘာဉာဏ်လဲ အေးနိဗ္ဗိဒဉာဏ်ကိုရောက်ပြီဆိုညီးငွေဆိုတာမုံတာညှို့ရှင်တော့ဖြစ်ဖြစ်မုံတဲ့ဉာဏ်ဒါနိဗ္ဗိဒဉာဏ်အဲဒီကနေဆက်လက်ပြီးတော့ရှုပရိသင်္ခာသင်္ခါရုပ္ပကအနုလောမဂုတ္တရုပ်ကိုအဲဒီကနေပြီးတော့အာပြေခာမေဉာဏ်ဘူဉာဏ်ဖြစ်ဖြစ်ဆုံးတဲ့ဉာဏ်ဘာဉာဏ်လဲဖြစ်ဖြစ်ဆုံးတဲ့ဉာဏ်ပါအေးဖြစ်မှုပြမှုတွေအားလုံးပြတ်သွားပြီအားလုံးချုပ်သွားပြီအားလုံးငြိမ့်သွားပြီ အဲ့ဒါဖြစ်ပြည့်စုံတဲ့ဉာဏ်ဒီဉာဏ်นี่ပြည့်စုံသွားရင်သောတာပန်မဖြစ်ဘူးလားဖြစ်ပါပါဘုရားဒီတကယ်လို့ကိုယ့်ကိုယ်ကိုဖြစ်မှုပြည့်မှုတွေချုပ်သွားတယ်ဆုံးသွားတယ်ပြတ်သွားတယ်လို့ကိုယ်စိတ်ကထင်ရင်ဒီသောတာပန်ပြည့်စုံရမယ်ကိုယ်ရင်ကဘယ်နှပါလဲ၄ပါးဒီ၄ပါးနဲ့ကိုယ့်ကိုယ်ကိုစမ်းစစ်ကြည့်ပါဟုတ်တယ်မလားဒီ၄ပါးနဲ့စမ်းစစ်ကြည့်ပါဘုဒ္ဓအဝဇ္ဇပတာရိဏသမ္မာနာလေတော့ဘုရားပေါ်မှာယုံကြည်မှုခံရပြီလား ဓမ္မေအဝဆပတာရိနသမ္မာနာကေတောတရားပေါ်မှာယုံကြည်မှုခံရပြီလားတံဃေအဝဆပတာရိနသမ္မာနာကေတောတံဃာတော်ရဲ့ပေါ်မှာယုံကြည်မှုတွေခံရပြီလားအရိယကံတေဟိသီလဟိသမ္မာနာကေတောအရိယာတို့ပြည့်စုံတဲ့ဒီသီလနဲ့ငါပြည့်စုံပြီလားဒီလေးပါမိမိမှာတကယ်ကိုလုံးဝမပြည့်ပြည့်တော့ဘူးဆိုရင်ကိုယ်တိုင်ပဲကိုယ့်ဟာကိုယ်ဆုံးဖြတ်ချက်ချဟုတ်တယ်မလားဘုန်းကြီးတို့ကဉာဏ်ကိုဆုံးဖြတ်ပေးစရာလူသေးလား မလိုတော့ဒါဒီနေ့သောတာပန်ရဲ့ပြည့်စုံရမယ်ဂုံအင်ကဘယ်နှပါလဲ၄ပါးပဲ၄ပါးအဲ့ဒီဆောင်ပုဂ္ဂလေးဆိုမယ်ဆိုပြီးတော့တရားသိညာဆိုနော်ဒါမှမနေ့ကကြမှာဒီသောတာပန်တရားပယ်ရမယ်တန်ရောစဉ်ကိုကိုကြီးမနေ့ကမှာဟောမယ်နော်ကဲဆိုလိုက်ဗုဒ္ဓစွမ်းရည်ဗုဒ္ဓစွမ်းရည်တွေ့မြင်ပြီတွေ့မြင်ပြီ ယုံကြည်မြဲလာစွာယုံကြည်မြဲလာစွာဘုဒ္ဓစွမ်းရည်ဘုဒ္ဓစွမ်းရည်တွေ့မြင်ပြီးတွေ့မြင်ပြီးယုံကြည်မြဲလာစွာယုံကြည်မြဲလာစွာဆုလိုက်ပါဘုရားစွမ်းရည်တွေ့မြင်ပြီးယုံကြည်မြဲလာစွာဘုရားစွမ်းရည်တွေ့မြင် ယုံကြည်နေသာစွာဓမ္မစွမ်းဟိဓမ္မစွမ်းဟိ၍မြင်ပြီး၍မြင်ပြီးယုံကြည်နေသာစွာယုံကြည်နေသာစွာဓမ္မစွမ်းဟိဓမ္မစွမ်းဟိ၍မြင်ပြီး၍မြင်ပြီးယုံကြည်နေသာစွာယုံကြည်နေသာစွာဓမ္မစွမ်းဟိ Amen. ယုံကြည်နေသာစွာဓမ္မစွမ်းရည်သိရင်ဒီယုံကြည်နေသာစွာသံဃစွမ်းရည်သံဃစွမ်းရည်တွေ့မြင်ပြီးတွေ့မြင်ပြီးယုံကြည်နေသာစွာယုံကြည်နေသာစွာသံဃစွမ်းရည်သံဃစွမ်းရည်တွေ့မြင်ပြီးတွေ့မြင်ပြီး ုံကြည်မြဲလာစွာယုံကြည်မြဲလာစွာသံဃာစွာဤသိမြင်ပြီးယုံကြည်မြဲလာစွာသံဃာစွာဤသိမြင်ပြီးယုံကြည်မြဲလာစွာအရိယာကန္တ ပရိယာကန္တာငါသီလငါသီလလုံးဝပြည့်စုံရာလုံးဝပြည့်စုံရာပရိယာကန္တာပရိယာကန္တာငါသီလငါသီလလုံးဝပြည့်စုံရာလုံးဝပြည့်စုံရာပရိယာကန္တာငါသီလလုံးဝပြည့်စုံရာ ပရိယာကန္တမာတိလာလုံးဝပြည့်စုံရာမြတ်သောတာပန်မြတ်သောတာပန်တရားမှန်တရားမှန်လေးတန်ဆုံးလင်းရာလေးတန်ဆုံးလင်းရာမြတ်သောတာပန်မြတ်သောတာပန်တရားမှန်တရားမှန်လေးတန်ဆုံး ဝေဒဆုံးမယယဘောတာပံတရားမံဝေဒဆုံးမယယဘောတာပံတရားမံဝေဒဆုံးမယကိုဉ္ဉအစင့်ကိုဉ္ဉအစင့်ကိုယ်တိုင်ချင်း ကိုယ်တိုင်ချင်းအသင့်ဆုံးဖြတ်ရာအသင့်ဆုံးဖြတ်ရာကိုဉဏ်အဆင့်ကိုဉဏ်အဆင့်ကိုယ်တိုင်ချင်းကိုယ်တိုင်ချင်းအသင့်ဆုံးဖြတ်ရာအသင့်ဆုံးဖြတ်ရာကိုဉဏ်အဆင့်ကိုယ်တိုင်ချင်းအသင့်ဆုံးဖြတ်ရာကိုဉဏ်အဆင့်ကိုယ်တိုင်ချင်း အသိဆုံးဖြတ်ရမြို့ယောဂီများကိုတရားရတယ်မရဘူးဆိုတာဘုန်းကြီးတို့ကဆုံးဖြတ်ရမှာလားကိုယ်တိုင်ဆုံးဖြတ်ရမှာကိုယ်တိုင်ပဲကိုယ့်ရဲ့ဉာဏ်အစဉ်တန်းကို ကိုယ်တိုင်ပဲသိပြီးတော့ကိုယ်တိုင်ဆုံးဖြတ်ပါအဲဒီလိုဆိုရင်ကတော့ဒီလိုမှတ်ချက်ပြီးတင်ကြည့်မယ်ဆိုရင်ကမ္မဋ္ဌာန်းဆရာကဘယ်လိုပဲပြောလိုက်ပြောလိုက်ကိုယ့်ကိုဘဝင်မြင့်မသွားဘူးပဲဟုတ်တယ်မလားကိုယ့်ကကိုကမ္မဋ္ဌာန်းဆရာကတော့သူကပြောရင်ပြောမှာ ဒါပေမဲ့လို့ကိုယ့်အကြိုက်ကိုလိုက်ပြောတာကိုကိုကဒါကိုသဘောမကျမိဖို့လိုတယ်ဟုတ်တယ်မလားတချို့ကအကြိုက်ကိုလိုက်ပြီးတော့ပြောနေတဲ့ကမ္မဒန်းဆရာမျိုးအဲ့ဒီကမ္မဒန်းဆရာမျိုးနဲ့မိဝဲရရင်ဒုက္ခရောက်ပြီးသားမှတ်တကယ်အစစ်မှန်ကိုမရတော့အစစ်မှန်မရတော့ဒီလောက်နဲ့လေဥရိယပြညာလောက်နဲ့လေကိုယ်ကိုရရရတော့လေဒါလောက်ကိုပဲမဲ့ဆိုပြီးတော့ပြောပြီးတော့လည်းပဲဆုံးဖြတ်ရင်ဆုံးဖြတ်နိုင် အဲတော့အဲ့လိုမဟုတ်ဘဲနဲ့တကယ်ကိုတကယ်တရားကိုကြည်ကြည်မြင်မြင်တကယ်တွေ့ကျင်တယ်တကယ်သိကျင်တယ်ဆိုရင်တော့ဆရာကောင်းတမာကောင်းကိုအမိကိုရဖို့မလိုဘူးလားမလိုပါဘူးေးဆရာကောင်းတမကောင်းကိုမိကိုရပြီးတော့ဒီတရားတွေကိုဆရာသမားရဲ့ညွှန်ကြားချက်တိုင်းလိုက်နာပြီးတော့ကျင့်သုံးရင်အခုလိုစစ်စစ်မှန်မှန်ယုံနာဖြစ်ဖြစ်ကိုသိတဲ့ဉာဏ်ကစပြီးတော့တကယ်ကိုအရိယာမဉဏ် ဖူညာဖြင့်နိဗ္ဗာန်ကိုမျက်မှောက်မတွေ့နိုင်ပြီဘူးလားမတွေ့နိုင်ပါဘူးဗျာဒါလေးကိုရွတ်ဆိုပြီးတော့ဒီနေ့တရားသိပါမယ်နော်ဗုဒ္ဓေအဝဇ္ဇပတာရိဏသမ္မနာကေတောဓမ္မေအဝဇ္ဇပတာရိဏသမ္မနာကေတောဓမ္မေအဝဇ္ဇပတာရိဏသမ္မနာကေတောအရိယာကံတိဟိတိလေဟိသမ္မနာကေတောတိဗုဒ္ဓေမြတ်စွာဘုရားရှင်ပေါ်၌အဝဇ္ဇပတာရိဏညာပြင်တဝင်၍ ဉာဏ်ဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတရားတရားနှင့်သမ္မာနာဂတောပြည့်စုံ၏ဓမ္မေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့တရားတော်အပေါ်၌ဘဝဇပတာရိဏဉာဏ်ဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတရားတရားနှင့်သမ္မာနာဂတောပြည့်စုံ၏တံခေမြတ်စွာဘုရားရှင်ဤတပိသတံဃာတော်အပေါ်၌ဘဝဇပတာရိဏဉာဏ်ဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတရားတရားနှင့်သမ္မာနာဂတောပြည့်စုံ၏ ပရိယာကံတေဣရိယာတို့မြတ်တို့အပ်သောတိနေဟိသီလနှင့်သမ္မာနာဂတောပြည့်စုံ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဘဝဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းသာဓုသာဓုသာဓုယနေ့ကုသိုလ်စုစုတွေကိုဆုတောင်းပြီးတော့ညတ်တမ်းဝေရအောင်နော် ယနေ့ကျုပ်မင်္ဂလာရမကျောင်းတိုက်ရဲ့ဆယ်ရက်အချိန်ပြည့်မာသတိတံဝိပဿနာတရားစခန်းပွဲကြီးမှာစွမ်းအာရနေရာပြင်လူတန်းရတဲ့ကုသိုလ်ရှင်များပေါ့အာယုလေးချိန်ကကာလကနဘက်တော်မိဘများနဲ့အသက်80ပြည့်ဒေါ်စန်းစုကြည်အားမှုထားပြီးတော့ဦးဝင်းဒေါ်စောရွှေမိသားစုဆရာလေး ဒမုဒ္ဒစာရီနဲ့ကုတေဇမိသားစုကိုရင်အိမ်မနီလာမိသားစုကိုကျော်စွာမြင့်မထိုက်မိသားစုကိုတစ်စင်းမနီလာမိသားစုတို့မှာနာနဲ့အာယုတဲ့ခြေကကာလကမုံမြလာစွာသောဆွမ်းခဲ့ပွဲပေါ်စဉ်ချူချင်းရတာကြားလို့စက်ကလူတန်းညာလေ။နောက်နေ့မုံမတဲ့မြေခြေကကာလမှာလည်းပဲသံဃာတော်များယောဂီတော်စင်များရဲ့သီလကုံတမာရီကုံပညာကုံကိုအာယုပြုပြီးတော့ဒုက္ခမေနွဲ့မိသားစုကုတ္တမောတော် ဒုခင်အေးတော်မိသားစုဥစိန်ထွန်းဒေါငွေမိသားစုဥရွှေကျော်ဒေါမြညုံမိသားစုတို့ကနေမုံတဲ့မိချင်းကကလမှာလေမုံမြလာစွာသောဆွမ်းကဲွယ်ဘောဒီကျူချင်းရတာဖြာဖြာတို့ကိုအလိုရှိတဲ့ဘုံပေသုံးဆောင်နိုင်ရန်စက်ကလူတန်းများလေအဲ့ဒီကုသိုလ်တွေအောင်မြင်စွာလူတန်းနိုင်ဖို့အတွက်မင်္ဂလာဓမ္မကျောင်းတိုက်ကြီးရဲ့လောကကုသိုလ်ရှင်များ လောဘကုသိုလ်ရှင်များကလည်းပဲအာလို့ဝေယဝစ္စလောဘကုသိုလ်ဤပါဝင်ပြီးတော့ပြုချတယ်။နောက်ပြီးတော့ယနေ့ဒီတတိပဌာန်ဝိပဿနာတရားတွေကိုကြည်ကြံအားထုတ်ကြမယ်။ဒါကတော့များယောဂီသူတော်စင်များဟာလည်းမိမိတို့ရဲ့ယဟန်တော်များလည်းယဟန်တော်တို့ရဲ့သီလလူပုဂ္ဂိုလ်များဟာလည်းလူပုဂ္ဂိုလ်များရဲ့သီလကိုစင်ကြယ်စွာစောင့်တည်ဆောင်ထိန်းထားတဲ့အတွက်ကြောင့်သီလကုသိုလ်ဤအားလုံးပြည့်စုံနေကြ။ဒီစင်ကြယ်တဲ့သီလကိုခြေခံပြီးတော့ မာသတိဓမ္မမာသတိဓမ္မဝိပဿနာတရားတွေကိုကျင့်ကြံပွားများအားထုတ်နေကြတဲ့အတွက်ကြောင့်အချိန်နဲ့တပြေးညီနိုးစိတ်ကစပြီးအိပ်ပျော်စိတ်ကြအောင်နားကျင်လေးခြံပြီးကြံတဲ့အချိန်လေးမှာရှုမှတ်မှုတွေမပြတ်ရှုမှတ်နေတဲ့အတွက်ကြောင့်ဘာဝနာကုသိုလ်တွေနောက်ပြီးတော့တရားတော်တွေကိုယုံကြည်စွာနာကျင်ရတဲ့အတွက်ကြောင့်ဓမ္မတာဝနာကုသိုလ်တွေဘုန်းကြီးကိုယ်တိုင်တရားတော်ကိုဟောကြားရတဲ့အတွက်ကြောင့်ဓမ္မဒေသနာကုသိုလ်တွေ တရားနာပြီးတဲ့အခါကလည်းကြတော့ဟောမိတို့ဒီကုသိုလ်ရဲ့ပုစုတွေကိုအမြတ်တမ်းမဝေဘူးလားပဋိဒါနကုသိုလ်တွေနောက်ပြီးတော့ဒီကုသိုလ်တွေကိုအမြတ်တမ်းဝေပြီးတော့ကိုယ်တိုင်ကိုယ်ကြသာတို့နုမောရဏရောမခေါ်ဆိုဘူးလားခေါ်ဆိုပါတယ်ပဋ္ဌာနုမောရဏကုသိုလ်တွေမိမိတို့စွမ်းနိုင်တဲ့ညဒီဓမ္မယုံပေါ်မှာဖြစ်စေမိမိတို့ကောက်ထမှာဖြစ်စေနောက်ပြီးတော့တောက်ရည်စင်မှာဖြစ်စေသတ်စင်ကံရေကျိုးကမှာဖြစ်စေ စွမ်းတဲ့တည်းမြဝေယဝဆကုသိုလ်လေးတွေပြုတယ်ဝေယဝဆကုသိုလ်တွေရောမပါဘူးလားပါပါဘူးဒီတော့ဒီကုသိုလ်စုစုတွေကိုအာလုံးမိမိတို့အမိသမစပြီးတော့ဝိညာဉ်များကိုမျှတမ်းပေးနေကြရအောင်အာလုံးပြိုင်သူစုတောင်းမျှလို့ရအောင်ဒီလိုပြုရာမြတ်ဘုံမြတ်ကြောင့်ဆံမြအေးကြီးဘေးမဲ့ဤသည်ရွှေ ရောချာလမ်းမကပဲရောရ